သာသနာတော်တက္ကရာ2545ခုနှစ်လူတော်ဟာကောဇာတက္ကရာ1363ခုနှစ်ဘုရဝတ္တန္တမူလရာသီတရင်ကျော်လဆန်း13ရက်နေ့ဘုန်းကြီးရဲ့တက်တော်54နှစ်ပြည့်ဝိဇ္ဇတမင်္ဂလာထုတရားအထုတ်ပွဲမှာ စက္ကန့်တိုင်းမိနစ်တိုင်းအချိန်တိုင်းတတိဥသိတဲ့စိတ်နဲ့ရှုပွားအားထုတ်ပြီးတော့နေကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဟောကြားပြီးတော့ပြနေတဲ့တရားတော်ကမိခိုတိုက်လမြတ်ဓမ္မဆိုတဲ့တရားတော်ဖြစ်ပါလောကကြီးမှာအမိခိုမရှိရင်ဆင်းရဲတာအမိခိုနဲ့နေရတဲ့ပုဂ္ဂိုလ်ကြီးချမ်းသာတာပဲ ဒီတိုင်းပဲအထူးအဖြင့်တရားဆိုတဲ့မိခိုရာမရှိတဲ့ပုဂ္ဂိုလ်များဆင်းရဲကြတာပဲတရားဆိုတဲ့မိကိုရာလေးနဲ့နေကြရတဲ့ပုဂ္ဂိုလ်ရာ ချမ်းသာတာအဲ့ဒီမိကိုရာတရား10ပါးရင်းမှာယနေ့ဘုန်းကြီးတို့ယောဂီများ နာကြားရမယ့်တရားတော်က10ပါးမြောက်ဖြစ်တဲ့မိကိုရာတရားဖြစ်တယ်။ပုဏ္ဏသဗ္ဗရံဘိကဝေဘိက္ခုတန်တုထောဟောတိ ဘေကဝေယဟန်တို့များဥจิตတို့ပုဏ္ဏသပရံနောက်ထပ်မိကိုရတရားတပါးကဘေကုယဟန်သည်ဝါတန္တရာဝိကိုရှုမြင်လျက်မဟာတတိပဒံဝိပဿနာတရားတွေကို ရှုပွားအားထုတ်လျက်ရှိတဲ့ယောဂီပုဂ္ဂိုလ်သည်တန်တုထောရောင်ရဲလွေသည် ဟောတိဖြစ်၏နမစင်မိကိုရမေတရားဟာ တန်တုဋ္ဌာတန်တုဋ္ဌောတဲ့ရောင်ရဲလွယ်ခြင်းဆိုတဲ့တရားဒီတော့မိမိတို့ဘာကိုရောင်ရဲရမှာလဲယဟန်တော်များအနေနဲ့ဘာတွေရောင်ရဲရမှာလဲတရားအထုတ်တဲ့ပုဂ္ဂိုလ်များအနေအားဖြင့်ဘာတွေရောင်ရဲရမှာလဲဆိုတော့ဣဒရိတရာစီဝရာပိဏပါဒဒေနာတနာခိနနာပစ္စယပေသစ္စာပရိခာရိနာ ကောင်းအဆိုးမမျှော်ဘူးပဲအမျိုးမျိုးရရှိလာသောအကောင်းအဆိုးမမျှော်ဘူးပဲတမျိုးမျိုးရရှိလာသောသင်္ကန်းဆွမ်းအိယာနေရာကျောင်းသူနာဤဆေးပစ္စည်းအတုံးအဆောင်ဖြစ်သောအတုံးအဆောင်တို့ကိုတန်တုထောရသမျှဖြင့်ရောင်ရဲလွယ်သည်ဟောတိဖြစ်၏မိမိတို့ ရောင်ရဲရမယ့်တရားတော်ဟာသွမ်းရည်သင်္ကန်းရည်ကြောင်းရည်ဆေးရည်ဒီလေးပါအဲ့ဒီသွမ်းသင်္ကန်းကြောင်းဆေးဆိုတဲ့ဒီပစ္စည်းလေးပါရသမျှလေးနဲ့အကောင်းရင်အဆိုးရည်လို့ခွဲခြားပြီးတော့မနေဘဲနဲ့ရတာလေးနဲ့ရသမျှလေးနဲ့ရှိတာလေးနဲ့ရောင်ရဲတင်းတိမ်ပြီးတော့နေနိုင်ရမယ် အဲ့လိုရောင်ရဲတင်းနေနေခြင်းဟာအဲ့ဒီပုဂ္ဂိုလ်အတွက်ချမ်းသာဆုံးပဲမရောင်ရဲနိုင်တဲ့ပုဂ္ဂိုလ်ကြီးဆင်းရဲတာရောင်ရဲနိုင်တဲ့ပုဂ္ဂိုလ်ကြီးချမ်းသာတာလောကမှာဒီတရားဘက်မှာသာထားကြည့်အောင်လောကမှာနေထိုင်ကြတဲ့ပုဂ္ဂိုလ်ကြီးကြည့်ပေါ့မိမိမှာရှိတဲ့အဝတ်အထည်လေးနဲ့မရောင်ရဲနိုင် မြင်သမျှတွေ့သမျှတွေအကုန်လိုချင်လာတဲ့အခါကလည်းကြတော့ဟောဒုက္ခတွေရောက်ကြရတယ်အချို့ပုဂ္ဂိုလ်တွေမိမိဘဝမှာပျက်စီးသွားကြရတယ်ဒါရသမျှလေးနဲ့မိမိရှိတာလေးနဲ့မယောင်ရဲနိုင်တာဟောစားနောက်စားစရာဆိုရင်လည်းပဲဒီတိုင်းပဲမိမိမှာရထားတဲ့ရှိထားတဲ့ဝတ္ထုကြည်ငွေလေးနဲ့ဝင်ငွေလေးနဲ့ထွက်ငွေလေးနဲ့ ချိန်ဆပြီးတော့စားစရာဆိုရင်လည်းပဲတင့်တင့်ယုံလေးပေါ့မြတ်တယုံလေးစားနေရတာကိုမိမိမေအောင်ရဲနိုင်အခြားခြားပုဂ္ဂိုလ်တွေသုံးဆောင်ခံစားနေတဲ့ကောင်းမေဆိုတဲ့အစားအသောက်တွေကိုကိုစားခြင်းနဲ့တောက်ခြင်းနဲ့သုံးဆွဲခြင်းလားအဲ့ဒီမှာမယောင်ရဲနိုင်တဲ့ခါကျတော့ကိုစားခြင်းနဲ့အာဟာရတွေမစားရတော့လေပဲဒီပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားသိဆင်းရဲတာပဲ စားကျင်တာမစားရဆင်းရဲတာမယောင်ရဲနိုင်လို့ရှိတာလေးနဲ့ယောင်ရဲတဲ့ပုဂ္ဂိုလ်ဘာမှမဆင်းရဲဘူးသိချမ်းသာနောက်ပြီးတော့နေစရာမိမိတို့မှာမိမိတို့နဲ့အထိုင်လျောက်နေစရာနေဆိုရင်လည်းပဲလုံလုံချုံချုံဥမာအဖြစ်ပြင်အောင်မိုးလေးပြင်အောင်ကံလေးနဲ့သွန်မိုးလေးနဲ့နေရထိုင်ရဒါလေးဆိုရင်လည်းပဲအသင့်အင့်နေလို့ထိုင်လို့အဆင်ပြေနေတာပဲ ဓမ္မမို့မိမိမှာတိုက်ခန်းလေးနဲ့မိသားစု၄၅ယောက်နေရဒါလည်းပဲသူ့နေရာလေးနဲ့သူစားခန်းနဲ့တောက်ခန်းနဲ့အိတ်ခန်းနဲ့ဧခန်းနဲ့ဘုရားခန်းနဲ့သူ့ဟာလေးနဲ့သူအဆင်ပြေပြေနေရဒါလေးနဲ့ကိုကမတင်းတိမ်မယောင်ရဲနိုင်တခါလေခြံကြီးဝင်းကြီးနဲ့တိုက်ကြီးနဲ့ကျေကျေလောင်လောင်နေအားဖြင့်သူ့နေရာနဲ့သူတခါလေဇင်ခံပစ္စည်းပြည့်စုံနဲ့အဲ့ဒီလိုမှ နေခြင်းနဲ့ကိုရှိတာလေးနဲ့ကိုမှဒီနေ့အိမ်လေးနဲ့ကိုတိုက်ခန်းလေးနဲ့မယောင်ရဲမတင်းတဲ့နိုင်ရင်အဲ့ဒီပုဂ္ဂိုလ်မှာရောမဆင်းရဲပြီဘူးလားဆင်းရဲတာပဲအဲ့ဒီတိုင်းပဲဘုန်းကြီးတို့ယောဂီများဆေးပစ္စည်းဆိုရင်လည်းမိမိတို့သုံးစွဲနေကြဖြစ်တဲ့မိယောပလာဘိုးဘွားအစင်လာတွေကမိမိတို့ရဲ့မြန်မာတန်ရင်စေးတသက်သားသားလေးနဲ့ ဒါလေးနဲ့မိဝဲသုံးဆောင်နေတယ်ကိုဟာကိုစွဲပြီးတော့တောက်နေတယ်စားနေကြတယ်ဒါနဲ့မတင်းနေဘူးခုခေတ်မှာပေါ်လာတဲ့တကယ်နောက်ဆုံးပေါ်ဖြစ်တဲ့ဈေးဝါးတွေဒါရင်မှမိဝဲခြင်းနဲ့သုံးဆောင်ခြင်းနဲ့ဆိုပြတော့လည်းပဲဒီဈေးဝါးတွေရဲ့တန်ဖိုးဟာရောနည်းနည်းလေးလားအများကြီးလားကဲဒီနောက်တန်ဖိုးကြီးတဲ့ဈေးဝါးတွေကိုမမိဝဲနိုင်သို့တော့အဲ့ဒီဟာမျိုးမှမိဝဲခြင်းမာတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရောချမ်းသာပါမလား စိတ်ထဲမှာဘလို့မှမချမ်းသာဘူးကိုရှိတာလေးနဲ့မယောင်ရဲဘူးမတင်နိုင်ဘူးမတတ်နိုင်တာတွေကိုတွားပြီးတော့တခါမျောလင့်မျောမှန်းအဲ့ဒီမှာဆင်းရဲတာပဲဒါလောကကြီးထဲမှာကြည့်ဒါကြောင့်ဘုရားရှင်ကိုလိုမြတ်ကြီးကသူ့ရဲ့သာသနာမှာလေးပဲသောတင်္ဂအကြောင်းစေဆိုတဲ့ဒီပစ္စည်းလေးပါးကိုရသမျှလေးနဲ့ရှိတာလေးနဲ့တရားဓမ္မများလှူဒန်းထားတာလေးနဲ့ရောင်ရဲတင်းတိမ်နေရမယ်သီဝရတန်တောတ္တ မိမိမှာရှိနေတဲ့သင်္ကန်းလေးဒီသင်္ကန်းလေးနဲ့ပဲရောင်ရဲတင်နေဘိနပတ္တတန်တော်တဒကာဒကမတွေလူတန်းထားတဲ့လောင်းလူထားတဲ့ဒီသွန်အာဟာရလေးဒါလေးနဲ့ရောင်ရဲတင်တယ်ဒေနန္တနတန်တော်တမိမိနေစရာလေးနဲ့အမိုးနဲ့အကားလေးနဲ့မိုးလေးလုံခြုံနေရင်တော်ပြီငါတရားအထုတ်ဖို့ပဲနေစရာလေးတနေရာအိပ်စရာလေးတနေရာရတော်ပြီဒီလိုရောင်ရဲရ ဒီသစ္စာတန်တော်တာမိမိမှာရှိတဲ့ဇေဝါလေးနဲ့ဒါလေးနဲ့ရောင်ရဲတင်းတင်းရဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီသင်္ကန်းဆွမ်းကြောင်းစီဆိုတဲ့ပစ္စည်းလေးပါဒီလေးပါဖြင့်ရောင်ရဲတင်းနေမှုရမြတ်စွာဘုရားဟောတော်မူခဲ့တယ်အဲဒီမှာဘယ်လိုဟောတော်မူခဲ့တယ်လဲဆိုတော့ပန္တုကုလံဘိက္ခဝေစေဝရဏံအပင်စတုလပိစတင်စအနဝဇံ ဘေခဝေယဟန်တော်များအိုချစ်သားတို့ဇီဝရဏံသင်္ကန်းတို့တွင်ပန်တုကုလံပန်တကုသင်္ကန်းသည်အပင်စတာဝန်လည်းနေဤသူလပင်စရလည်းရလွယ်ဤတန်ထိုပန်တကုသင်္ကန်းသည်လီတန်ထိုပန်တကုသင်္ကန်းသည်အနဝဇံအပြစ်လည်းမရှိမြတ်စွာဘုရားခွင့်ပြုထားတာသာသနာတော်မှာဘုရားရှင်ပွင့်တော်ပေါ်ပေါက်တော်မူစားကဆိုရင် ပန့်တကူသင်္ကန်းကိုမြတ်စွာဘုရားခွင့်ပြုတော်မူတယ်။ပန္တုကူလစီဝရဆိုတဲ့ဒီပန့်တကူသင်္ကန်းကိုပဲမြတ်စွာဘုရားခွင့်ပြုတော်မူတယ်။ဂဟပတိကစီဝရဆိုတဲ့လူတကာတကမာများလှူဒန်းတဲ့သင်္ကန်းကိုမြတ်စွာဘုရားခွင့်မပြုဘူး။အဲ့ဒီချိန်တုန်းကမြတ်စွာဘုရားပွင့်ထွန်းတော်မူပေါတော်မူဇကပေါ့။နောက်မှတမန်တော်ကြီးဆရာဇီဝကရဲ့ လျောက်ထားတောင်းပန်ခြင်းအရာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာဂဟပတိကစီဝရာဆိုတဲ့တရားဓမ္မများလှူဒန်းတဲ့သင်္ကန်းကိုမြတ်စွာဘုရားခွင့်ပြုတော်မူတယ်။ဒါကြောင့်ဘုန်းကြီးတို့ယဟန်တော်များမှာသင်ထဲမှာမြတ်တိသုဒ္ဓကမောဇာဖြင့်ရွတ်ပါပြီးတော့ယဟန်ဖြစ်ပြီးတဲ့အချိန်မှာသိမ်မော်ကမဆင်းခင်ပထမဦးဆုံးဩဝါဒပေးရတယ်။အဲဒီဩဝါဒပေးတဲ့ကံမှာကရဏိယ ပြုကျင့်ရမယ်တရားတွေအကရဏိယရှောင်ကျင်ရမယ်တရားတွေလိုက်နာပြီးကျင့်သုံးရမယ်တရားတွေကဘာတွေလဲဆိုတော့ကရဏိယဘုရားရှင်ကိုရောင်မြတ်ကြီးဟာသင်္ကန်းနဲ့စံပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာယဟန်ဝတ္တစ္စဖြစ်တဲ့သင်္ကန်းဟိုယဟန်တော်မိမိမှာသင်္ကန်းမပြည့်စုံလို့ရှိရင် ပန်းတကူသင်္ကန်းကိုကောက်ယူဝတ်ပါတဲ့အဲ့ဒီပန်းတကူသင်္ကန်းဆိုတာဘယ်လိုသင်္ကန်းမျိုးတွေလဲဆိုရင်လူတွေမတုံးဆောင်တော့လို့လမ်းဘေးအမိုက်ပုံတုတ်တန်တင်းချိုင်းစွန့်ပစ်ထားလို့ဖုံမုံအလင်းလင်းကပ်နေတဲ့အဝတ်စုပ်ကလေးများကိုတလမလောက်ရတဲ့အဝတ်စုပ်လက်တအုပ်လောက်ရတဲ့အဝတ်စုပ်တထွာလောက်ရတဲ့အဝတ်စုပ်တတောင်လောက်ရတဲ့အဝတ်စုပ်စတဲ့ အဲ့ဒီဝတ်စုံများကို ကျမ်းနာပဲဖြစ်စေနူးညံ့နာပဲဖြစ်စေထူတာပဲဖြစ်စေပါတာပဲဖြစ်စေအယောင်နေအဖြစ်လည်းပဲအနိအဝါအပြာစိတ်စသည်ဖြင့်ဘယ်လိုအယောင်မျိုးပဲဖြစ်စေအယောင်မရွေးစွန့်ပြစ်ထားတဲ့အဝတ်စုံများကို ကောက်ယူပြီးတော့ချုပ်ဆန့်ဆုပ်ပြီးဝဲရတဲ့သင်္ကန်းကိုပန္တကူသင်္ကန်းခေါ်တယ်အဲ့ဒီသင်္ကန်းကိုမြတ်စွာဘုရားခွင့်ပြုတော်မူတယ်နောက် သုတ်တန်တင်းကျိုင်းမှာလူတွေအလောင်းကောင်ရှိခိတ်ကလူများသေးပြီဆိုရင်မတတ်နိုင်တဲ့ပုဂ္ဂိုလ်များဟာပဲတင်းကြုံနိုင်မလဲအဲတော့လူသေးတွေမြုပ်နှံရာစွန့်ပြစ်ရာဖြစ်တဲ့သုတ်တန်တင်းကျိုင်းတစပြင်မှာခွေးစားစားလင်းတာစားစားအဲ့ဒီမှာသူ့ကိုအဝတ်နဲ့ပတ်ပြီးတော့ဒီဒီလူသေးအလောင်းကောင်ကြီးကိုသုတ်တန်သွားပြစ်ထားလိုက်တာအဲ့လိုပြစ်ထားတဲ့အဲ့ဒီအလောင်းကောင်မှာရစ်ပတ်ထားတဲ့ အဝတ်အများကိုခွာယူပြီးတော့မှချုပ်ဆတ်ဆိုးဝတ်ရတဲ့သင်္ကန်းကိုပန်းတကူသင်္ကန်းခေါ်တယ်ဒီမှာဘုရားရှင်ကိုတော်မြတ်ကြီးကတော့ဖြင့်ဒီပန်းတကူသင်္ကန်းဟာတဲ့အပင်းစာမိမိတို့မှာတာဝန်နေတယ်သူလည်းပင်းစာတဲ့ရလဲရလွယ်တယ်တဲ့ပန်းတကူသင်္ကန်းမြတ်စွာဘုရားလက်ထက်တော်ခက္ကလတော်ကတော့ဒီလိုအဝတ်စုပ်တွေ လူတွေမသုံးဆောင်တဲ့အဝတ်စုပ်တွေကိုဘယ်သူမှကောက်မဲ့လို့မရှိဘူးယဟန်တော်များကောက်လို့ရလွယ်တယ်ပဲထားပါတော့အခုခေတ်ဆိုရင်အဲ့လိုသင်္ကန်းတစ်စုံရဖို့အဝတ်စုပ်ကောက်ရမယ်ဆိုရင်မလွယ်ဘူးပလတ်စတစ်ကောက်တဲ့လူနဲ့ပြန်ပြီးလူနေရအောင်ပါအခုခေတ်ကပလတ်စတစ်လည်းကောက်စက်ကူစုပ်လည်းကောက်အဝတ်စုပ်လည်းကောက်ဆိုတော့ဒီအချိန်မှာသင်္ကန်းတစ်စုံရဖို့ဆိုတာစဉ်းစားတာကြည့်တော့အဲ့လိုကောက်ယူနေတဲ့ပုဂ္ဂိုလ်တွေကများတော့ယဟန်တော်တွေကောက်เสียတဲမလွယ်ဘူး အဲတော့ဒီသင်္ကန်းဒီလိုလက်တမလောက်ရတာလေးတလို့လက်တအုပ်လောက်ရတာလေးတထွားလောက်ရတာလေးတမိုက်လောက်ရတာလေးဒါတွေကိုကောက်ယူပြီးချုပ်ဆက်ဆုပ်ပြီးတော့ဝယ်ရတာအဲ့ဒီသင်္ကန်းမျိုးကိုပန္တကုသင်္ကန်းခေါ်တယ်ဒီအဲ့ဒီပန္တကုသင်္ကန်းနဲ့ပဲမိမိညှတ်တာပြီးတော့ရောင်ရဲပြီးတော့နေပါတဲ့တကယ်လို့အဲ့ဒီလိုပန္တကုသင်္ကန်းနဲ့မှမိမိကမရောင်ရဲနိုင်လို့ရှိရင် ဘုန်းကြီးတို့ယောဂီများအဲ့ဒီယဟန်တော်မှာစိတ်တွေချမ်းသာပါမလားဗျာကဲခုခေတ်မှာဆိုရင်ပါတဲ့ဇီဝစီသင်္ကန်းလေးမှာဝတ်ချင်ရတာဇီဝစီသင်္ကန်းကြကြတော့လေဇီဝစီသင်္ကန်းကအမျိုးမျိုးတဲ့အဲ့ဒီမှာတရုတ်ကလာတဲ့ဇီဝစီတဲ့စင်ကာပူကလာတဲ့ CYC တဲ့ယူရီးယားကလာတဲ့ CYC တဲ့ဟူဘဲကလာတဲ့ CYC အမျိုးစုံအဲ့ဒီမှာဟာနောက်တစ်ခါကျတော့လည်းပဲဗါတဲ့မာတင်သင်္ကန်းတဲ့ တထွန်သင်္ကန်းနဲ့စသည်အဲလိုမှမိမိဟာဒီလိုသင်္ကန်းလေးတွေမှာဝတ်ယုံကျင်ပါတယ်ကိုယ်ရှိတဲ့ပိတ်သင်္ကန်းလေးမဝတ်ကျင်ပါဘူးဆိုရင်မယောင်ရဲနိုင်ရင်အဲ့ဒီပုဂ္ဂိုလ်မှာချမ်းသာပါမလားဗျာဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဘေကဝေယံတော်များဥจิตတို့ဇီဝရံသင်္ကန်းတို့အတွင်ဇီဝရဏသင်္ကန်းတို့တွင်ပန်တကူလံပန်တေကူပန်တကူသင်္ကန်းသည်အပင်စတဝွန်လည်းနေဤသူလပင်စအရာလည်းရလွယ်၏ တန်ထိုပန္တကူသင်္ကန်းသည်အနာဝဇံအပြစ်လည်းမရှိအဲ့ဒီသင်္ကန်းကိုကောက်ယူပြီးတော့ဝေယုံညာအဲ့ဒီသင်္ကန်းနဲ့ပဲပန္တကူသင်္ကန်းနဲ့ပဲရောင်ရဲတင်းတိမ်ညာဒီခုခေတ်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းတရားတော်မှာမြတ်လူဒန်းနဲ့သင်္ကန်းကိုခွင့်ပြုလိုက်ပြီဆိုတဲ့အခါကလည်းကြတော့တရားဓမ္မများလူရန်ထားတဲ့သူတို့တရားတရားအလျောက်လူရန်ထားတဲ့သင်္ကန်းမိမိမှာရှိနေအဲ့ဒီရှိတဲ့သင်္ကန်းလေးနဲ့ပဲ မိမိမှာစိတ်ထဲမှာရောင်ရဲကျဉ်းတ်တင်းတိမ်နေလို့ရှိရင်မချမ်းသာဘူးလားချမ်းသာပြီအဲ့လိုယဟန်တော်များမှာသင်္ကန်းဖြင့်ရောင်ရဲတင်းနေရတယ်လို့ပြီးတော့ယောဂီများလည်းပဲတရားအထုတ်ဖို့ရောက်လာပြီဆိုရင်ဥမာအဖြစ်အခု10ရက်အဲ9ရက်အထုတ်ကြအဲလိုအထုတ်တဲ့ခန္ဓာနဲ့မှာမိမိမှာသဝတ်ထည်လေးဟာ3-4စုံလောက်ပါလာရင်ဒါပြည့်စုံပြီ အဲဒီမှာဘုန်းကြီးရိတ်တံမှာဆိုရင်ယောဂီအင်ကြီးယောဂီလုံကြီးအပေါ်ကအဖြူအောက်ကအညိုမျိုးသမီးများမှာမျိုးသားများမှာဆိုရင်လည်းဖြစ်နိုင်ရင်အောက်ကတော့တင့်တော်တဲ့အဝတ်စားဝတ်ပြီးတော့အပေါ်ကတော့အဖြူအင်ကြီးဖြူအဲ့ဒါလေးတွေပါလာရင်မိမိတို့မှာဒါပြီးပြီဟာဒီလိုမဟုတ်ဘူးတနေ့ကိုတခါတည်းမနေ့ကိုတစ်မျိုးဝတ်ခြင်းအယောင်တစ်မျိုးနေ့ကိုတစ်မျိုးဝတ်ခြင်းညတစ်မျိုးဝတ်ခြင်းဆိုရင်တော့အဲ့လိုမမယောင်ရဲနိုင်တဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ချမ်းသာပါမလားဗျာ ချမ်းသာဘူးဘုန်းကြီးမာစီသာသနာရိပ်တာကြီးမှာတရားပေးပြီးနေစဉ်တုန်းကအဲ့ဒီမှာယောဂီအမျိုးစုံတွေ့ရတခါအဆောင်ကိုပြန်ရတိုင်းပြန်ရတိုင်းတစ်ချိန်ပြန်ရင်အယောင်တစ်မျိုးလဲဝက်တာတစ်ချိန်ပြန်ရင်အယောင်တစ်မျိုးလဲဝက်တာအဲ့ဒီမှာအဝတ်စားကိုတနေ့ကို၃၄မျိုးလောက်တခါလဲဝက်ပြီးတော့နေတဲ့ပုံကိုယ်တွေတွေ့ရတယ်မယောင်ရဲနိုင်တာမယောင်ရဲနိုင်တာအဲ့တော့မယောင်ရဲနိုင်တော့ဘာလုပ်လဲဆိုတော့အိမ်ကလူလာတိုင်း ဒီကအဝတ်စားတွေတခါလဲဝတ်ပြီးတဲ့ဟာတွေပြန်ပေးလိုက် နောက်ကရှိတဲ့ဟာတွေပြန်ပို့ခိုင်းလိုက်နေအဲ့လိုပဲလုပ်နေတော့တရားရှိမှဖို့ရမဟုတ်တော့ဘူးအဝတ်စားဝတ်ဖို့ပဲထိုင်ပြီးစဉ်းစားနေရတာနဲ့သူမှဒုက္ခတွေမရောက်ပေဘူးလားရောက်တယ်အဲ့တော့ကိုရှိနေတဲ့အဝတ်စားလေးနဲ့နှစ်စုံသုံးစုံပိုင်ရင်ဒါလေးနဲ့ပဲရောင်ရဲတင်းနေပြီးကျဉ်တ်နေရင်မချမ်းသာပေဘူးလားသိချမ်းသာတာပဲဒါကြောင့်မြတ်စွာဘုရားကတန်တုတ်ထုံးတဲ့ရောင်ရဲတင်းနေရမယ်တဲ့အဲ့လို ရောင်ရဲတင်းနေနေတဲ့ပုဂ္ဂိုလ်များဟာအနုပ္ပန္နာစေဝကုသလဓမ္မဥပ္ပဇ္ဇန္တိမဖြစ်သေးတဲ့ကုသိုလ်တရားတွေလည်းဖြစ်နေတယ်။ဥပ္ပန္နာစအကုသလဓမ္မပရိဟာယန္တိဖြစ်ပြီးအကုသိုလ်တွေလည်းပဲဆုတ်ယုတ်နေတယ်တဲ့။ဒါကြောင့်ရောင်ရဲတင်းနေနေခြင်းဟာအဲ့ဒီပုဂ္ဂိုလ်မှာအကုသိုလ်တရားတွေလည်းပဲဆုတ်ယုတ်ပြီးကုသိုလ်တရားတွေရောမတိုးပွားပေဘူးလား။တိုးပွားရင်နောက်တစ်ခါနံပါတ်2ကဆွမ်းဆွမ်းဆိုရင်လည်းပဲရလာတဲ့ ဒကာဒကမာများတရားကြည်ပြုလို့လှူတဲ့ဆွမ်းနဲ့ပဲရောင်ရဲတင်းတိမ်နိုင်ရတယ်အဲလိုရှိတာလေးနဲ့ရောင်ရဲဒီကရွှေမင်းဝန်သာသနာရိပ်သားကလှူဒန်းနဲ့ဆွမ်းလေးနဲ့ပဲမိမိဟာရောင်ရဲတင်းတိမ်နေပြီဆိုရင်မိမိအဆောင်မိမိအခန်းပြန်ရောက်တဲ့အခါကဏ္ဍကြတော့ဟောဟိုဟာပြင်စားရဒီဟာပြင်စားရတဲ့ရှိသမျှတွေထုတ်ပြီးစားရဆေးရကြောရတဲ့အဲ့ဒီဒုက္ခတွေကမကင်းပေဘူးလားနော်လုံးဝကင်းသွားတယ် အဲ့ဒီရှိတာလေးနဲ့ဒီကကျွေးတာလေးနဲ့မယောင်ရဲတဲ့ပုံကောင်မှကြတော့ဟော စားစရာကြီးပြင်ရတာကတမျိုးထရတာကတမျိုးစားရတာကတမျိုးဆေးရကြွရတာကတမျိုးဟောနောက်ဆုံးအဲ့ဒီမှာပွက်စိတ်တယ်လို့ပွက်စိတ်ခါပြီးနေနှမ်းနေရတဲ့ဒုက္ခလေတော်တော်ကြီးတာပဲစားစရာလေးပါလာဒီစားစရာလေးထုတ်ထုတ်ပြီးနေနှမ်းနေပြရတာနဲ့ပွက်စိတ်ခါရတာနဲ့ဒါတွေဟာဒုက္ခဖြစ်ဟောဒါကြောင့်ရှိတာလေးနဲ့ဒီကကျွေးတာလေးနဲ့ရောင်ရဲနှံ့ရင်လည်းပဲမချမ်းသာဘူးလား ဒါကြောင့်ပိန္တိယလွတ်ပေါ်ဘိကဝေဘောဇနာနံအပင်စသူလပင်စာတင်စာအနဝဇံဘိကဝေယံတော်များဥจิตတတို့ဘောဇနာခဲပွေဘောဇင်တို့တွင်ပိန္တိယလောဘောဆွမ်းကံလှည့်လည်၍ပိန္တိယလောဘောတလုံးမြင်ကောင်းနေရင်ပြီးဆွမ်းကံလှည့်လည်၍ရံအပ်သောဆွမ်းသည်အပင်စတဝံလည်းနေဤသူလပင်စာရလည်းရလွယ်၏ ။အင်းဇာတုဆွမ်းခံလှဲ့လေ၍ရလာသောဆွမ်းသည်အနဝဇံအပြစ်မရှိပါ။ဆွမ်းခံလှဲ့လေလို့ရလာတဲ့ဆွမ်းဖုံးပေးနေရတာအပြစ်ကင်းဆုံးပဲ။ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကယဟန်ပြုတ်သစ္စာယဟန်ဖြစ်လာပြီဆိုရင်ဆွမ်းကိုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတကယ်လို့မိမိမှာဆွမ်းလှူဒန်းမဲ့ပုဂ္ဂိုလ်မရှိခဲ့ရင်တဲ့ လုံးမြင်းကောင်းနဲ့ယင်းနှီးတပိတ်ပိုက်ပြီးတော့စွမ်းခံစားရမယ်အဲလိုစွမ်းခံစားတဲ့အခါကလည်းမှာတရားဒဂမများလောင်းလူတဲ့စွမ်းအေးလူရင်လည်းအေးအပူလူရင်လည်းအပူမုံမြတ်တဲ့ကောင်းမွန်တဲ့စွမ်းစွမ်းရင်တွေလူရင်လည်းအဲ့ဒီကောင်းမွန်မုံမြတ်တဲ့စွမ်းရင်တွေညံ့တဲ့စွမ်းရင်တွေစွမ်းတွေလူတတ်မယ်ဆိုရင်လည်းပဲအဲ့ဒီညံ့တဲ့စွမ်းနေစွမ်းရင်တွေရလာသမျှလေးနဲ့ ရောင်ရဲတင်းတိမ်ကျဉ်တ်နေရမယ်အဲလိုမိမိမှာရသမျှလေးနဲ့မကျဉ်တ်နိုင်လို့ရှိရင်အဲ့ဒီယဟန်တော်မှာချမ်းသာမလားဆင်းရဲမလားဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကပိဏာပိန္တိယလောဘောသလုံးမြင်ကောင်းနဲ့ယဉ်နှီး၍ဆွမ်းကံလှဲ့လေ၍ရလာတော်ဆွမ်းသည်အပင်စာတာဝန်လည်းနေ၏သူလည်းပင်စာရလည်းရလွယ်၏ ဤတို့မြန်မာနိုင်ငံတော်ကြီးမှာရှိဗုဒ္ဓဘာသာသာသနာတော်ကြီးထွန်းကားနေတော့တပိတ်ကလေးကိုပတ်ပြီးတော့နန်းနေစောစောခုနှစ်နာရီသို့မဟုတ်ရှင်းနာရီအချိန်လောက်မှဘုန်းကြီးတို့ရွာရင်းရချင်းမြို့ရင်းမှာလှည့်လည်ပြီးတော့ဆွမ်းကမ်းမယ်ဆိုပါရင်ခုနှစ်အိမ်နောက်နဲ့လည်းပဲဆွမ်းတပါးစာမပြည့်စုံပေဘူးလားပြည့်စုံတယ်သာသနာတော်ကြီးကထွန်းလင်းနေတယ် သာသနာတော်ကိုကြီးညိုမိခိုးကြတဲ့တရားဓမ္မများကနေပြီးတော့နတ်နဲ့အာယုကျင့်လို့လင့်ပြီးဆိုပါရင်တန်ခါတော်များဆွမ်းလောင်းလူဖို့ရအတွက်ဆွမ်းများချစ်ကြဆွမ်းများချစ်ကြသောသောစီစီချစ်ပြီးတဲ့အခါကလည်းကြတော့ဘုရားမှာဆွမ်းတော်တင်ပြီးရင်တန်ခါတော်များကြွလာတဲ့အချိန်ကိုစောင့်လို့အင်းလို့စောင့်ပြီးတော့လူနေကြတဲ့အတွက်ကြောင့်မို့ဆွမ်းရဖို့ရလဲပင် မလွယ်ကူဘူးလားဗျာလွယ်ကူတယ်ဟောဆွမ်းကံပြီးတော့ပြန်လာတဲ့အခါမှာ မိမိမှာရေချိုးမယ်ဆိုရင်လည်းပဲသင်္ကန်းလေးလှမ်းပြီးတော့သင်္ကန်းလေးလှမ်းပြီးရေမိုးချိုးပြီးတော့မှအေးအေးဆေးဆေးဆွမ်းကိုပုံပေးရမယ်ဆိုတော့ဟောတပိတ်လေးပွင့်ဆွမ်းရင်လေးဒီခွက်လေးလေးပဲရှေ့မှာတပိတ်ပုံနဲ့လှမ်းပြီးတော့ထည့်ထည့်ပြီးတော့ကိုယ်တပိတ်လေးရှေ့မှာထားပြီးတော့ပုံပေးမယ်ဆိုပါရင်တာဝန်ရောမနေဘူးလားဒီလိုမဟုတ်ဘဲနဲ့မိမိဆွမ်းခံရလာတဲ့ဆွမ်းရင်လေးနဲ့မကျေနပ်ဘူးမယောင်ရဲဘူးမတင်းတိမ်ဘူးဆိုပါရင်အဲ့ဒီမှာ တခြားတခြားစားပွဲတောက်ပွဲတွေပြုပြင်စီမံဖန်တီးနေရတဲ့အတွက်ကြောင့်မို့တာဝန်ရောမကြည့်ဘူးလားဗျာတာဝန်ကြည့်တယ်ဒါကြောင့်ရသမျှလေးနဲ့ရောင်ရဲတင်းတင်းနိုင်ခြင်းဟာချမ်းသာသလားဆင်းရဲသလားဒါကြောင့်အပင်စာတာဝန်လည်းနေဤဆွမ်းခံပြီးတော့တလုံးမြင့်ကောင်းနေရင်ဒီဆွမ်းခံလို့ရလာတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်မှာတာဝန်လည်းနေတယ်သူလည်းပင်စာရလဲရလွယ်ဤတန်ထိုး တလုံးကြီးကောင်းနဲ့လှည့်လဲပြီးတော့ရံ့အာသောဆွမ်းသည်အနဝောဇံအပြစ်လက်မရှိပါဒီလိုတက္ကရကမာများကြီးပြုလို့လောင်းလှူရဲစွမ်းဟာမိမိတို့မှာအပြစ်ရှိရလားဗျာအဲ့ဒီစွမ်းကိုဖုံးပေးနေရခြင်းဟာဘာအပြစ်မှမရှိပါတဲ့အပြစ်လဲကင်းနေတာကြောင့်တလုံးမြင်ကောင်းနဲ့ယဉ်နီရလာတဲ့စွမ်းဖြင့်ရောင်ရဲတင်းထိန်ပါအခုဒီမှာတရားအထုတ်တဲ့နေရာမှာကြတော့အတူရရွာထဲမှာစွမ်းခံနေခြင်းမလိုပဲနဲ့ ရေကျွေမင်းဝန်တန္တနာရိတ်တာဝေယဝဆရာအဖွဲ့ကနေပြီးတော့အလုံးစွမ်းနိုင်သမျှအနေအားဖြင့်ယောဂီများနဲ့တင့်လျောရာတင့်လျောရာကျမ်းမာရေးနဲ့ညီညွတ်ရာအာဟာရများကိုချက်ပြုတ်ပြီးတော့လူတန်းဆက်ကကြတယ်။အဲလိုဆက်ကလူတန်းနဲ့အာဟာရဆွမ်းအာဟာရဖြင့်မိမိမှာရောင်ရဲတင်းတိမ်နေမယ်ဆိုပါရင်နောက်ထပ်စားစရာတောက်စရာအိမ်ကိုမှာစရာလူသေးလား။ မိမိအဆောင်မိမိပြန်ရောက်တဲ့ခါကဏ္ဍကြတော့အဲ့ဒီစားစရာတောက်စရာတွေဖြီးပြီးတော့ဟိုဟာပြင်ရဒီဟာပြင်ရစားဖို့တောက်ဖို့ပြင်ရတဲ့ဒုက္ခနောက်စားဖို့တောက်ဖို့ပြင်ပြီးတဲ့ခါကြတော့စားရတဲ့ဒုက္ခစားပြီးပြန်တော့ဆင်းရကြောရသိမ်းရဆင်းရတဲ့ဒုက္ခတွေရှိသေးရဲ့လားဆက်ကြွေးတာလေးနဲ့ဒီကရိတ်တန်ကကြွေးတာလေးနဲ့ရောင်ရဲတင်းနေနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မချမ်းသာပေဘူးလား ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးဟာရောင်ရဲခြင်းဟာအင်မတန်ချမ်းသာတယ်တဲ့တန်တုတ်တိပရမန္တနံအမြတ်ဆုံးဥစ္စာဟာရောင်ရဲခြင်းပဲအမြတ်ဆုံးဥစ္စာဟာပါလေရောင်ရဲခြင်းပဲတဲ့အမြတ်ဆုံးသောဥစ္စာဟာရောင်ရဲခြင်းပဲရောင်ရဲတဲ့ပုဂ္ဂိုလ်ဟာသိက္ခာချမ်းသာတယ် ဒီကနေ့တကယ်လို့မယောင်ရဲတတ်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအတိလောဘောဟိပါပကောလောဘသိကြီးပြီးတော့မယောင်ရဲနိုင်တဲ့ပုဂ္ဂိုလ်ဟာသိဆင်းရဲတဲ့အဲ့ဒီပုဂ္ဂိုလ်ဟာလူယုံမှာပဲတဲ့ဒါကြောင့်ရသမျှလေးနဲ့ကျင်납နေရမယ်ရောင်တဲ့နေရမယ်ဆွမ်းနောက်တစ်ခါကြောင်းဆိုရဲ့နေရာကျောင်းနေရာမှာလည်းပဲဗျာချင်းကိုတော်မြတ်ကြီးကဒုက္ခမူလံဘေကဝေသေနာတနာအပိစ္ဆာသူလဝင်းစတင်္ဆာနာဝဇ္ဇံနဲ့ ဘေကဝေယံတော်များအိုจิตသားတို့သေနာတနံကြောင်းအိယာနေရတို့အတွင်ဒုက္ခမူလံတစ်ပင်ရင်းဒီဟုသောကြောင့်သည်အပင်စတာဝန်လည်းနေ၏ဒုလပင်စရာလွေရလွေဤတန်ထိုတစ်ပင်ရင်းဒီဟုသောကြောင့်သည်အနဝဇံအပြစ်လည်းမရှိပါတစ်ပင်ရင်းဒီဟုသောကြောင့်ကတော့ဖြင့်အင်မတန်ကိုလွယ်ကူဆုံးပဲတဲ့အလွယ်ကူဆုံးပဲတဲ့ တကယ်လို့မိမိဟာကတ်နဲ့စောင့်မယ်ဆိုရင်ကတ်ကြောင်းလေးစောင့်ရမယ်ဝါနဲ့ဓဏိနဲ့စောင့်မယ်ဆိုရင်ဓဏိကြောင်းဝါကြောင်းလေးစောင့်ရမယ်သစ်နဲ့စောင့်မယ်ဆိုရင်သစ်သားကြောင့်လေးစောင့်ရမယ်ဆိုပါရင်တာဝန်นี่မကြီးပေဘူးလားဗျာတာဝန်သိကြီးတယ်ဒါကြောင့်သစ်ပင်ရင်ဒီဟူသောကြောင်းကိုဘုရားရှင်ကိုရောမြတ်ကြီးခွင့်ပြုတော်မူ၏ယဟန်ပြုသစ္စာပုဂ္ဂိုလ်များကိုဒိမောကမဆင်းခင်နေအပြင်ဩဝါဒပေးတဲ့အခါကာလမှာတကယ်လို့အဲ့ဒီ မိမိမှာယဟန်တဲ့ဖြစ်တဲ့ပုဂ္ဂိုလ်ကိုဆုံးမဩဝါဒပေးတဲ့အခါမှာမိမိမှာနေစရာထိုင်စရာကြောင်းရဲလို့မရှိရင်တစ်ပင်အောက်မှာသာနေတဲ့ဘုရားရှင်ကိုရောမြတ်ကြီးကတစ်ပင်ရင်ဒီဟုသောမိယာကိုသာမိပြီးတော့နေတစ်ပင်ရင်ဒီဟုသောကြောင်းကိုသာမိပြီးတော့နေတဲ့အဲလိုနေရခြင်းဟာချမ်းသာတယ်တဲ့တန်ဝန်လေးပေါ်ပါတယ်ဘုရားရှင်ကိုရောမြတ်ကြီးပွင့်ထွန်းပေါ်ပေါက်တော်မူသားကကြောင်းရဲလို့လူရန်တဲ့ပုဂ္ဂိုလ်များရှိရလား မရှိဘူးဘုရားရှင်ကိုယ်တော်မြတ်ကြီးနဲ့တကွနောက်ပါတန်ဃာတော်တွေဟာတစ်ပင်ရင်တည်းဟူသောကျောင်းကိုပဲအမိပြုပြီးတော့နေရတယ်တစ်ပင်ကိုကျောင်းဖြစ်နေနေရတယ်တကယ်ခြုံတွေကိုခြုံပုတ်ပေါင်းတွေကိုကြောင်းဖြစ်နေနေရတယ်။လှိုင်ကူပဂရိဖြစ်နေတဲ့လှိုင်ကူကြီးတွေထဲမှာကြောင်းဖြစ်နေနေရတယ်။နောက်ကောင်းကြီးဘုံတွေရှိလို့ရှိရင်အဲဒီကောင်းကြီးဘုံတွေထဲမှာတခါတည်းကြောင်းဖြစ်နေနေကြရတယ်။ဆောင်းသွင်းရသည်ဆိုရင်အဲဒီလိုကောင်းကြီးဘုံရှိတဲ့နေရာမှာကြောင်းဖြစ်နေဝင်ပြီးတော့တရင်သုံးကြရတယ်။ အဲလိုဘုရားရှင်ကိုရောမြတ်ကြီးဟာတစ်ပင်ရည်တည်ဟုသောကြောင့်ကိုအမိပြုပြီးတော့နေခဲ့သလိုဘုရားရှင်ရဲ့တတိသားရှိတဲ့သံဃာတော်များဟာလည်းပဲနေစရာထိုင်စရာရဲ့လိုမပြည့်စုံခဲ့လို့ရှိရင်မိမိတို့ဟာတစ်ပင်အောက်ကိုကြောင်းအဖြစ်နဲ့မနေရပေဘူးလားကဲဒီတော့ကြောင်းဖြစ်တဲ့နေရတော့ကြောင်းရှာစရာတာဝန်တွေရောမပေါ့ပေဘူးလားဗျာတာဝန်ပေါ်ပါသွားတယ်စိတ်ကိုအေးချမ်းသွားတာပဲစိတ်ကိုအေးချမ်းသွားတာပဲ အဲတကယ်လို့ကြောင်းရှာနေရပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာပင်မဆင်းရဲတာပဲရှေ့ခေတ်တုန်းကဒီမှာကြောင်းလေးတွေသင်္ကန်းကြောင်းလေးတွေကိုယ့်ဟာကိုယ်ဖန်တီးပြီးတော့နေကြရတာရှိတယ်တရားဓမ္မများဆောက်လို့လူတန်းလို့နေကြရတာရှိတယ်ဟဲအဲ့လိုပဲနေကြရတော့ကြောင်းရှာရတဲ့ဒုက္ခတွေဖြစ်ဟောတကယ်လို့မိမိဟာကြောင်းရဲ့လို့ဒုရှာမနေဘူးဟိုတစ်ပင်အောင်လေးရှိရင်ငါတစ်ပင်အောင်မှာပဲနေတော့မယ်ဆိုရင်ဟောသိတ်ကိုအေးချမ်းသွားပြီတစ်ပင်နေဟုသောကြောင့်ပဲအခုတကယ်လို့မိမိတို့မှာတရားဓမ္မများကလူတန်းရင်တဲ့မြတ်စွာဘုရားရှင်ခွင့်ပြုပါတယ် ဘုရားရှင်ကိုတော်မြတ်ကြီးကဘယ်လိုကြောင်းနေခွင့်ပြုတယ်လဲဆိုတော့တဖန်မိုးသောကြောင်းတဲ့ဘုန်းကြီးတို့တဖန်ရကြောင်းမျိုးလေးတွေနှစ်ဖက်မိုးသောကြောင်းတဲ့ဟိုဘက်ဒီဘက်မိုးထားတာလေးဘက်မိုးသောကြောင်းတဲ့ထိပ်ပါပိတ်ပြီးမိုးထားတာအုတ်တိုက်ကြောင်းတဲ့အခုလိုခုယောဂီတို့နေတဲ့ကြောင်းမျိုးနောက်ပြီးတော့အထွတ်ပြတ်တက်ထားတဲ့ပြတ်တက်ကြောင်းတဲ့ရှိခိကလို့အထွတ်ကြီးတွေနဲ့ပြတ်တက်ကြီးတွေနဲ့ဘုံကြီးတွေနဲ့အစဉ်စဉ်အဲ့လိုကြောင်းလိုင်ကူကြောင်းတဲ့ပဂရိလိုင်ကူကြီးတွေတို့မဟုတ်ထွင်းပြီးတော့ထားတဲ့လိုင်ကူတွေအဲ့ဒီကြောင်းတွေမြတ်စွာဘုရားခွင့်ပြုတယ် အဲ့လိုခွင့်ပြုထားပြီမယ်လို့လည်းပဲမိမိကကြောင်းနေရာလေးရွေးနေမယ်ဟာမိမိကအသားကြောင်းလေးပဲနေခြင်းနဲ့အဲသို့မဟုတ်တိုက်ကြောင်းမှနေခြင်းနဲ့တိုက်ကြောင်းကြပြန်တော့လဲအပေါ်ဓာတ်မှနေခြင်းနဲ့ဟိုအပေါ်ဓာတ်ကလေကောင်းလေတန်းရတယ်အပေါ်ဓာတ်ကြပြန်တော့လေတခါအပေါ်ဓာတ်ကအပေါ်ကအမိုးနဲ့ဆိုတော့ဘူးရဲ့အောက်ထက်ကမှအေးမင်းအောက်ထက်လေးမှနေခြင်းနဲ့အောက်ထရောက်ပြန်တော့လည်းပဲရှေ့မျက်နှာသားမှနေခြင်းနဲ့ဟိုဒီလိုမဟုတ်ဘူးတောင်ကန်းလေးကမှလေဝင်လေးအတွက်ကောင်းလို့နေခြင်းနဲ့ရှိတဲ့ ရတာတဲ့နေရာလေးနဲ့မိမိမယောင်ရင်အဲ့ဒီပုဂ္ဂိုလ်မှာရောမဆင်းရဲပေဘူးလားဆင်းရဲတာပဲကိုရတဲ့နေရာလေးနဲ့ကိုကအဲ့ချိန်လေးတစ်ချိန်ပဲရှိတယ်အဲ့စရာနေရာလဲစရာနေရာလေးတနေရာရရင်တော်ပြီဆိုပြီးတော့ဒီလိုရောင်ရင်တင်းတိမ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာရောမချမ်းသာပေဘူးလားဗျာချမ်းသာတဲ့တကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဘိကဝေယံတော်မြတ်ဦးจิตသားတို့ဒုက္ခမူလံတစ်ပင်ရင်ဒီဟုသောကြောင့်သည် သစ်ပင်ရင်ဒီဝသောကြောင့်ဒီအပအပင်စတံဝန်လင်းနေဤသူလပင်စရလင်းရလွယ်ဤဒင်းစတံတို့သစ်ပင်ရင်ဒီဝသောကြောင့်ဒီအနဝဇာပြစ်လည်းမရှိပါသစ်ပင်ရင်ဒီဝသောကြောင့်နေရတာပြစ်ကင်းနေတကယ်လို့တရားဓမ္မများလူတိုင်းနဲ့ကြောင်းပေါ်မှာတက်နေရပြီဆိုရင်နဲ့အဲ့ဒီကြောင်းပေါ်မှာနေတိုင်းနေတိုင်းတက်တိုင်းတက်တိုင်းမဆင်ခြင်ရပြီဘူးလားဗျာ ဆင်ញင်ပြီးတော့နေရတယ်ဗျာမဆင်ញင်ရင်အပြစ်တွေဖြစ်ကုန်မယ်ဟုတ်တယ်မလားနောက်တကနံပါတ်၄အနေအားဖြင့်လည်းပဲဆေးပစ္စည်းတဲ့ဆေးပစ္စည်းဆိုရင်လည်းပဲဘုရားရှင်ကိုရောင်မြတ်ကြီးကပုတ္တိမုဒ္ဒပေတ္တာတဲ့နွားကျင်ငယ်ကြီးတဲ့နွားကျင်ငယ်ကြီးနဲ့စိန်တတဲ့ဇီဘူးဒီဘင်္ဂါဒီစေတီစေခွပြုတယ်ဒါကြောင့်ပုတ္တိမုဒ္ဒံဘေခဝေပေတ္တာဘေတ္တာနံအပင်္စဒုလဝိဇ္ဇတင်္ဇာအနဝဆန်းနဲ့ ဘေကဝေယံတော်များအိုချစ်သားတို့ပေတိဇာနံဆေးပစ္စည်းတို့အတွင်ဗုဒ္ဓမုဒ္ဒံနွားကျင်ငယ်ပုတ်ဒီဟုသောစေသည်အပင်စာတာဝန်လည်းနှင့်ဤသူလပင်စာရလည်းရလွေ၏တန်ထိုနွားကျင်ငယ်ရေးစေကိုနွားကျင်ငယ်ရေးစေသည်အနဝဇံအပြစ်လည်းမရှိပါနွားကျင်ငယ်ရေးနဲ့စိန်ထားတဲ့ဇိဗုတိဖန်ဃာတိစေဒီစေကိုခွင့်ပြုရဲ့ဘုရားရှင်ကိုတော်မြတ်ကြီးကဘာကြောင့်လဲဆိုတော့ ရလေရလွယ်တယ်တန်ဖိုးကရောကြီးရလားမကြီးဘူးဘုန်းကြီးတို့တရားတရားစီပစ္စည်းတွေမယ်ဆိုရင်တန်ဖိုးကြီးကြီးနဲ့ပြပြီးတော့ဝယ်ရမယ်သုံးဆောင်ရမယ်ရဟန်းတော်များမှအနာမတဆိုတဲ့ဝတ္ထုကြီးငွေတွေကင်တွယ်သုံးဆွဲလို့ရပါမလားမရတော့အခြားစိတ်ပစ္စည်းတွေသုံးကျင်နေဆိုရင်ဒီအနာမတတွေရှာရဖွေရအောင်မယ်ဒုက္ခတွေမရောက်ပေဘူးလားအဲဒုက္ခသိရောက်တာ ဟောကုဘုရားရှင်ကိုတော်မြတ်ကြီးကတော့ဖြင့်ဘာမှလည်းတန်ဖိုးမရှိလွယ်လွယ်လွယ်ကူစွာရနိုင်တဲ့ဆေးကိုခွင့်ပြုလိုက်တယ်။ယဟန်ဖြစ်သစ္စာပုဂ္ဂိုလ်များမှာတိမ်တွေကတိမ်မော်ကမဆင်းခင်အဲ့ဒီမှာဩဝါဒပေးတဲ့အခါမှာဒါလည်းထည့်ပေးထားတာ။နောကျင်မရင်နဲ့စိန်ထားတဲ့ဇီပုတိဘင်္ဂတိစိဒီစင်းဟာရလွယ်တယ်တဲ့။ဘယ်အိမ်မဲဖြစ်ဖြစ်ပေါ့ရှေ့ခေတ်တုန်းကတော့နွားတွေပါတွေမွေးကြတာပြူကြတာဆိုတော့အဲ့ဒီမှာသွားပြီးရက်လိုက်လို့ရှိရင်ရှင်ဘုရားပါလို့ရှိပါတည်းဆိုရင်ဆေးဝါးချင်းနဲ့နွားကျင်ငယ်လိုချင်တယ်ဆိုရင်ဟောတခါလဲနွားကျင်ငယ်ကြီးလောင်းလှူလိုက်တာ။ ဇိမုတိဖန်ခါတိဆိုရင်လည်းဇိမုတိဖန်ခါတိလောင်းလုပ်လိုက်တာပဲအဲ့ဒီမှာဒါလေးစိန်ထားပြီးတော့အဲ့ဒီဆေးကိုသာရောင်ရဲဒီဆေးနဲ့ပဲရောင်ရဲတင်းနေရမယ်တဲ့ဘုရားဆေးပါဆေးလေဗျာမြတ်စွာဘုရားပြတော်မူထားတဲ့ဆေးဒီဆေးဟာအလွယ်ဆုံးပဲဒါပေမဲ့မြတ်စွာဘုရားကကြီးတဲ့ကောင်းမွန်တဲ့ဆေးနဲ့ခွင့်ပြုပါသေးတယ်တရားဓမ္မများကလူတန်းမယ်ဆိုရင်ထောပါဆိုတဲ့ဆေးစီဥဆိုတဲ့ဆေးပြားရင်ဆိုတဲ့ဆေးတင်းလဲဆိုတဲ့ဆေးတကားဆိုတဲ့ဆေးတဲ့ ဒီဈေးတွေလည်းခွင့်ပြုထားပါတယ်သို့တော့အဲ့ဒီဈေးတွေရဖို့ဆိုတာရောလွယ်ပါမလားအိမ်ထိအောင်မုံမုံမြန်းမြန်းနဲ့လူတန်းနေတဲ့နေရာရှိတယ်အဲ့ဒါဘယ်မှာလဲဆိုရင်မွန်ပြည်နယ်ထဲမှာရှိတယ်မွန်ပြည်နယ်ထဲမှာယခုချိန်ထိအောင်ပဲကြောင်းတိုင်းကြောင်းတိုင်းဒီလိုမုံမုံမြတ်မြတ်အနေအားဖြင့်ဘုရားဆေးရှိတယ်။ရရွာထဲမှာရှိတဲ့မြို့ထဲမှာရှိတဲ့ဒကာဒကမများကလည်းပဲအဲ့ဒီဘုရားဆေးကိုမုံမုံမြတ်မြတ်လှူဒန်းလုံးမယ် ုန်းကြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးနဲ့မွန်ပြည်နယ်အဲ့ဒီမော်လမြိုင်ကိုကြွတဲ့အခါမွန်ပြည်နယ်တခွင်ပေါ့လေဆရာတော်ဘုရားကြီးဓမ္မဒေသစာကြီးခင်ကြီးကြွတဲ့အခါဘုန်းကြီးကနောက်တော်ဘာကပပသွားပန်သွားတဲ့အခါကလည်းကြတော့စောစောပိုင်းတော့မသိပါဘူးအဲ့ဒီမှာညနေပိုင်းလောက်ရောက်ပြီဆိုရင်အဲ့ဒီကယောဂီလေးတွေဝေယဝတ်ဆက်ဆောင်ရွက်ကြတဲ့ယောဂီလေးတွေလင်မန်းလေးတွေနဲ့လင်မန်းလေးတွေနဲ့အဲ့ဒီမှာဘူးတဘူးနဲ့နောက်ပြီးတော့လဖိုက်တောက်ပကံလေးတွေနဲ့ဇွန်းလေးတွေနဲ့လာကြတယ် ဒါလာပြီးတော့အာဂန်တို့တွေရှိတဲ့နေရာနားကိုတခါတည်းလာပြီးတော့ဘုရားရှိပါဘုရားဆိုပြီးတော့လာပြီးတော့အလူခံမှုရာအတွက်လာလျှောက်တာဘုန်းကြီးကတော့မသိဘူးသို့သောပိုင်းကတော့အဲ့မှာဆရာတော်များဘုန်းကြီးတို့မာစီရိတ်တနာယကဆရာတော်များအဲ့ဒီမော်လမြိုင်မှာလည်းတာဝန်တွေကြားပြီးနေခဲ့ဘူးတော့နောင်တော့ဒီဆရာတော်တွေလည်းဖုံးပြီးတော့နှစ်သက်ကြတယ်ပေါ့နှစ်သက်ကြတော့ဆရာတော်တွေကတော့အဲ့ဒီမှာလန်လာကတ်လက်ကြဆိုပြီးကတ်ခံဘုန်းကြီးအနန္နာနေမလှမ်းမကန်းနေလှမ်းကြည့် လှမ်းကြည့်တဲ့ကဘူးလေးဖွင့်ဖွင့်လိုက်တဲ့အနံ့ကိုဘူးကြီးကြောက်သွားတာဘာလဲတော့ကအနံ့ကဆိုးတာအနံ့ကဆိုးတော့ဒါမှမဟုတ်ဘာမှလည်းမသိတော့ဘူးကြီးမှာလှမ်းကြည့်နေရတာပေါ့အဲ့ဒီထဲမှာတခါအလုံးလေးနှလုံးဇွန်းနဲ့ခတ်ထက်ရေလေးခတ်ထက်ရေလေးထည့်ပြီးတော့အဲ့ဒီမှာရေလေးထည့်ပြီးတော့အဲ့ဒီကဝေယဝဆဆောင်ရတဲ့ယောဂီဒကမာလေးတွေကကတ်ကတ်တဲ့ကအဲ့ဒီဆရာတော်ကြီးကတော့တခါဇွန်းနဲ့ယူပြီးတော့အလုံးကို ဖုံးပေးတယ်ဖုံးပေးပြီးတဲ့အခါတခါနဲ့အကျအနာဟိုအစီကိုထွင်းမထုတ်သေးဘူးငုံထားတယ်ငုံထားလိုက်တာအဲ့လိုငုံထားပြီးတဲ့အခါကျတော့ပကံနဲ့ကြံတဲ့အရည်တွေကိုဇွန်းနဲ့တောက်တောက်ပြီးတော့နည်းနည်းကြံသေးရင်ပကံလိုက်မော့လိုက်သေးတယ်ဘုန်းကြီးနာရောက်လာအဲ့ဒါပါနေလဲဆိုဘုရားဆေးပါဗျာဘုရားဆေးကိုလည်းကိုယ်သဘောမပေါက်သေးဘူးနောက်ပြီးတော့တိတိကျကျခတ်ပြီးကြည့်မှာဟာဘုန်းကြီးအဲ့ဒါတွေမကြိုက်ဘူးဘုန်းကြီးကဥစဉ်တော့မကြိုက်ဘူးလို့အဲ့ဒါတွေကိုတခြားတခြားဆရာတော်တွေကိုကတ်ပါဆိုပြီးတော့ဒီလိုပဲ လုပ်လိုက်တယ်နောက်ရက်ဒီနောက်ရက်ဒီကျဘုရားဆေးပါဘုရားလို့အတန်ကြမ်းရဘုန်းကြီးအတန်လေးထွက်သွားအဲ့ဒီကြောင့်မမနေတော့ဘူးနတ်နေလည်းမခံနိုင်တော့အဲ့ဒီမှာဘုရားဆေးမုန်းကြီးနဲ့မှအခုချိန်ထိအောင်အဲ့ဒီဘုရားဆေးကိုမြဲမြဲနိုးနိုးလှူဒန်းတဲ့ပုဂ္ဂိုလ်တွေကလှူဒန်းတယ်တန်ဃာတော်တွေကလည်းမြဲမြဲနိုးနိုးဖုံးပေးကြတယ်ဘုန်းကြီးမှာတော့ဘယ်လိုကြောင့်ရင်မသိပါဘူးအဲ့ဒါတွေဘလို့မှအနံ့ကိုဘုန်းကြီးကမခံနိုင်တဲ့အတွက်ကြောင့်ဘလို့မှဖုံးပေးလို့မရခဲ့ဘူးအဲ့တော့ဘုရားဆေးမြတ်စွာဘုရားခွင့်ပြုတော်မူတဲ့ဆေးဟာဒီဆေးပဲ အဲ့ဒီဆေးဟာရလဲရလွယ်တယ်တန်ဖိုးလည်းမကြီးတဲ့အတွက်ကြောင့်မဟုတ်မိမိတို့မှာလွယ်လွယ်ကူကူနဲ့သုံးဆွဲလို့ရတော့အဲ့ဒီဆေးနဲ့ပဲရောင်ရဲတင်းတိမ်ပဲဆိုရင်ဒီပုဂ္ဂိုလ်ဒီမှာတန်ဃာတော်များမှမချမ်းသာပြီဘူးလားဗျာကဲချမ်းသာတယ်အဲ့ဒီပုတိမုတ်တပေတ္တာဆိုတဲ့ဆေးဟာအညောင်းအညာဒူလာပါရရဲ့တိတ်ကောင်းတယ်လို့ပြောတယ်ဘုန်းကြီးတို့ယောဂီများတိတ်ညံညောင်းနေလားမသိဘူးအဲ့ဒီဆေးလေးပေါ်ပြီးတော့တက်ရအောင် များများမဟုတ်ပါဘူးတနေ့မှတစ်လုံးပါအဲ့ဒီစီလေးကပ်ရအောင်အဲ့ဒီမှာပုတိမုဒ္ဒပိဋိသစီကအညောင်းညာလေးအမတန်ပြည့်တဲ့ဒူလာပါရရဲ့ဒီလေးပြောက်ကင်းနေတဲ့ဒါမြတ်စွာဘုရားရဲ့စီးအဲ့ဒီစီးဟာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအပိစ္ဆာတဲ့တာဝန်လဲနေပါတယ်တဲ့ဒူလပိစ္ဆာရမယ်ဆိုရင်လည်းပဲခက်ခဲခဲခဲမဟုတ်ဘဲနဲ့ရလွယ်ပါတယ် တန်ထိုအဲ့ဒီဗုဒ္ဓမုဒ္ဒပေသစ္စာဆိုရဲစေတိအနာဝဇ္ဇံအပြစ်မရှိပါဘာမှအပြစ်မရှိဘူးဒီစေမိဝဲသုံးဆောင်ခြင်းအပြင်ဒါကြောင့်ရတမြလေးနဲ့ရောင်ရဲတင်းတိမ်ခြင်းဟာချမ်းသာတယ်တဲ့တကယ်လို့များမရောင်ရဲနိုင်ဘူးဆိုရင်တော့ဖြင့်အဲ့ဒီပုဂ္ဂိုလ်ဒီမှာ ချမ်းသာပါမလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါကြောင့် ဣတရိတရာစေဝရပိဏပတ္တပိဏတနာကိလနာပစ္စယပေသစ္စာပရိခာရိနာအကောင်းအဆိုးမမြော်ဘူးပဲတမျိုးမျိုးရရှိလာသောသင်္ကန်းဆွမ်းသင်္ကန်းဆွမ်းကြောင်းသင်္ကန်းဆွမ်းအိယနေယာကြောင်းဒုနာဤအထောက်အပံ့ဖြစ်သောအတုံးအဆောင်ပစ္စည်းဖြင့်သံတုထော ရောင်ရဲလွယ်သည်ဟောဒီဖြစ်၏အဲဒီလိုရသမျှဆွမ်းသင်္ကန်းကြောင်းစေပစ္စည်း၄ပါးဖြင့်ရောင်ရဲပါတဲ့တင်တိမ်ပါတဲ့ ရောင်ရဲတင်းတိမ်တဲ့ပုဂ္ဂိုလ်တွေချမ်းသာနိုင်တာပဲလေအခုလောကမှာပဲကြည့်ပေါ့ရောင်ရဲတင်းတိမ်ခြင်းရောင်ရဲခြင်း၃မျိုးရှိတယ်အဲ့ဒီရောင်ရဲခြင်း၃မျိုးထဲမှာတပန်းသောပုဂ္ဂိုလ်တွေရရှိခံစားပြီးတော့နေကြရအတုံးအဆောင်ပစ္စည်းဥစ္စာတွေချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေဟာကောင်းပြီဆိုတဲ့အတုံးဆောင်တွေကောင်းပြီဆိုတဲ့ဇင်ခံပစ္စည်းတွေကောင်းပြီဆိုတဲ့စားပွဲတောက်ပွဲတွေကောင်းွယ်ဆိုတဲ့ဝတ်အထည်တွေကောင်းွယ်ဆိုတဲ့ကောင်းပြီဆိုတဲ့အိယာနေရာတွေ အဲ့ဒါတွေကိုသုံးဆောင်နေကြတာကိုကိုယ်တိုင်လည်းပဲမြင်တွေ့နေရတယ်အဲ့လိုမြင်တွေ့နေရပေမဲ့လို့လည်းပဲလူချင်းတောင်းတမှုမရှိဘဲနဲ့မိမိမှာ ရှိသမျှလေးနဲ့သာရောင်ရဲတင်းတိမ်ပြီးတော့နေမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်မှာ မချမ်းသာပြီဘူးလားဗျာအဲ့ဒါရောင်ရဲတင်းတိမ်ချင်းတစ်မျိုးရောင်ရဲလွယ်ချင်းတစ်မျိုးတဲ့နောက်နံပါတ်2ကမိမိမှာပစ္စည်းဥစ္စာဆင်းရဲနွမ်းပါတော်လည်းပဲ မတရားသောနေဖြင့်ပစ္စည်းဥစ္စာတွေရှာမယ်ဆိုရင်လွယ်လွယ်ကူကူနဲ့ရနိုင်တယ်။ဒါပေမဲ့လို့အဲ့လိုမတရားသောနိလဖြင့်ပစ္စည်းဥစ္စာတွေကိုရှာပွေလိုသောဆန္ဒကိုပယ်စွန့်ပြီးတော့မိမိမှာမိမိမှာရှိနေတဲ့တရားတော်နိလဖြင့်သာရှာပွေလိုရလာတဲ့ပစ္စည်းဥစ္စာနဲ့ပဲရောင်ရဲတင်းတိမ်နေခြင်းဟာလည်းပဲမချမ်းသာပေဘူးလားချမ်းသာတာပဲတကယ်လို့ဒါမိမိကရှိတာလေးနဲ့မရောင်ရဲဘူး ဟာမတရားသောနည်းနဲ့လုံးလိုက်မယ်ဆိုရင်မိမိမှာခဏလေးနဲ့စီးပွားတွေဖြစ်လာမယ်ငါဒီနည်းနဲ့လုံးလိုက်မယ်ဆိုရင်လည်းမတရားသောနည်းနဲ့လုပ်ပြီးဆိုရဲကအစိုးရရဲ့မင်းပြင်းမင်းဒဏ်နေရောမတက်နိုင်မိဘူးလားဒုက္ခတွေရောမရောက်နိုင်မိဘူးလားဟောကို့မှာအဲ့လိုမတရားသောနည်းနဲ့စည်းပွားမရှာဘူးကိုတရားသောနည်းလေးနဲ့ရှာလို့ရလာတာလေးနဲ့ပဲရောင်ရင်တင်းတယ်နိုင်ရင်အဲ့ဒီပုဂ္ဂိုလ်အပြစ်ကင်းပြီးတော့မချမ်းသာပြီဘူးလားချမ်းသာတယ်ဟဲ့နောက်တစ်ခုကဘုရားတို့ငယ်စဉ်အချိန်ကကာလတုန်းကစည်းစိမ်ဥစ္စာတွေပြည့်စုံချမ်းသာခဲ့ အဲလိုစီစဉ်ဥစ္စာတွေပြည့်စုံချမ်းသာခဲ့လို့ကောင်းပြီဆိုတဲ့သုံးအဆောင်တွေကောင်းပြီဆိုတဲ့အဝတ်ထည်တွေကောင်းပြီဆိုတဲ့စားပွဲတောက်ပွဲတွေမိမိစားတော့သုံးဆောင်ခံစားခဲ့ရတာတွေကို ပြန်လဲတောင်းတနေခြင်းလည်းမရှိဘူး။နောက်တစ်ချိန်ခါကလာမှလည်းပဲမိမိအကြောင်းညင်ညွတ်လာလို့ရှိရင်ပြည့်စုံပြီးတော့လာမယ်စည်းစိမ်ချမ်းသာတွေကိုလည်းပဲမျှော်လင့်တောင်းတပြီးတော့မနေဘူး။ခုလက်ရှိ အခြေအနေလေးဖြစ်တာမိမိလက်ရှိရနေတဲ့ဘဝလက်ရှိရနေတဲ့အခြေအနေ ဒီအခြေအနေနဲ့ရောင်ရဲတင်းတင်းပြီးတော့နေခြင်းဟာလည်းပဲအဲ့ဒီပုဂ္ဂိုလ်မှာမချမ်းသာပေဘူးလားဗျာဒီအဲ့လိုရောင်ရဲခြင်းများနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်များဟာချမ်းသာတယ်အဲ့လိုချမ်းသာတယ်စိတ်လည်းချမ်းသာတယ်ကိုယ်လည်းချမ်းသာတယ်ဒီလိုစိတ်ချမ်းသာကိုယ်ချမ်းသာနဲ့တတိပဋ္ဌာန်ဝိပဿနာဘာဝနာတရားခွင့်မှာဝင်ပြီးတော့တရားလုပ်တွေကိုပွားများအားထုတ်မယ်ဆိုပါရင်တရားအသိဉာဏ်ဓုတွေဉာဏ်ဉာဏ်ကြီးရောမရနိုင်ပေဘူးလားဗျာ ညံ့ညံ့ကိုရနိုင်တဲ့ဘုန်းကြီးတို့ယောဂီများတကယ်လို့ရောင်ရဲတင်းနေမှုမရှိဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာရောင်ရဲတင်းနေမှုမရှိတဲ့ပုဂ္ဂိုလ်များဟာမိမိတို့မှဘာမှမရောင်ရဲနိုင်တဲ့အတွက်ကြောင့်မို့တခါလဲဆင်းရဲဆုံလဲဆုပ်ယုပ်တယ်အလိုနဲ့ပြီးတော့ရောင်ရဲတင်းတင်းနိုင်တဲ့ပုဂ္ဂိုလ်တွေမှာတိုးလဲကြီးပွားလဲကြီးပွားတိုးတက်နိုင်တယ်ကြီးပွားတိုးတက်လဲကြီးပွားပစ္စည်းဥစ္စာလဲကြီးပွားနိုင်တယ်တိုးတက်နိုင်တယ်ရောင်ရဲတဲ့ပုဂ္ဂိုလ်လတ်လပ်ပါတွေလည်းပေါများနိုင်ရဲ့ပေါ့ မယောင်ရဲတဲ့ပုဂ္ဂိုလ်များမှာတော့ဖြင့်ဟာဆုပ်လဲဆုပ်ယုပ်တယ်မိမိစည်းပွားဥစ္စာတွေလည်းပျက်စီးလွယ်တယ်အဲတော့အကျိုးဆုံးရုပ်ပုံလေးမယောင်ရဲနိုင်တဲ့အတွက်ကြောင့်မို့အကျိုးဆုံးရုပ်ပုံလေးကိုတာရကတစ်ခုအနေအချင်းမြတ်စွာဘုရားထုတ်လုပ်ပြီးတော့ဟောကြားထားတဲ့ဒေသနာတော်ရှိပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခက္ကလတုံးကအဲဒီမှာသာသနာတော်ကိုကြည်ညိုတဲ့တက္ကတူကနေပြီးတော့မြတ်စွာဘုရားလက်ထက်ကအမျိုးသားဖြစ်တဲ့ယဟန်တော်ကြီးရှိတယ်လို့အမျိုးသမီးဖြစ်တဲ့ဘိက္ခုနီတွေလည်းရှိတယ်အဲဒီမှာ သာသနာတော်ကိုကြည်ညိုတဲ့တက္ကတူကနေပြီးတော့ဘိက္ခုနီမများကိုအရှင်မတို့တကယ်လို့ဆေးအဖြစ်နဲ့မိဝဲလို့ကြတယ်ဆိုရင်တပည့်တော်ရဲ့အိမ်မှာကျက်သွန်ပြူတလုံးဥွေဒီဥတလုံးကျက်သွန်ပြူဆိုတာဆေးဖြစ်နေလည်းပဲမိဝဲတယ်ဆေးဖြစ်သုံးဆောင်နိုင်တယ်အဲ့ဒီဥတလုံးကျက်သွန်ပြူတွေကိုနှလုံးစသည်သုံးလုံးစသည်လာပြီးတော့အချိန်မရွေးအလူခံတော်မူလေကြပါဗျာလို့ဖိမန္တကပြုထားတယ် အလိုရှိတဲ့ဘိက္ခုနီမများဟာဆေးဖြစ်နေအဲ့ဒီတကအိမ်မှာသွားပြီးတော့အလူခံကြရင်နှလုံးစသည်သုံးလုံးစသည်ပေါ့လိုရှိတာဆေးဖြစ်နေဆိုတော့အများကြီးလည်းမလိုအပ်ဘူးအဲ့လိုအလူခံကြတယ်တဏီတော်ခါကလာကြတော့ထုံလနန္ဒာဆိုတဲ့ဘိက္ခုနီမရှိအဲ့ဒီထုံလနန္ဒာဆိုတဲ့ဘိက္ခုနီမဟာနောက်ပါအပေါင်းဖော်များနဲ့အဲ့ဒီတကအိမ်ကိုသွားပြီးတော့ကျက်သွန်ပြူသွားပြီးတော့အလူခံနေ ဒီလိုလူခံတဲ့အချိန်ကာလမှာဟိုမှာတောင်ထိပ်နက္ခတပင်ပွဲကြီးတစောင်းတိုင်းနက္ခတပင်ပွဲကြီးဆင်ရင်ကျင်းပနေတယ်အဲလိုကျင်းပနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မို့အိမ်မှာကြက်တော်မြူကုံပြီးတော့နေတယ်အဲလိုကုံပြီးတော့နေတဲ့အတွက်ကြောင့်မို့အရှင်မြတ်တို့အရှင်မတို့ဗျာတဲ့အိမ်မှာတော့ဖြစ်ကျက်တော်မြူလေးကုံပြီးတော့နေပါတယ်ဒါကြောင့်ဟိုရာခင်းမှာသွားပြီးတော့ရာခင်းမှာရာဆောင်တဲရှိပါတယ်ရာဆောင်သမားရှိပါတယ်အဲဒီမှာသွားပြီးတော့အလူခံတော်မူကြပါရှင်မတို့လို့အဲဒီမှာလွှတ်လိုက် အဲဒီရာခင်းကိုရောက်တဲ့အခါကဏ္ဍကျတော့ဒီမှာပိုင်းရှင်ထံကနေပြီးတော့လွတ်လိုက်တဲ့အကြောင်းကိုပြောပြပြောလိုက်တဲ့အခါကဏ္ဍကျတော့ရာခင်းစောင့်ဖြစ်တဲ့ပုဂ္ဂိုလ်ကအရှင်မတို့ဒီလိုဆိုရင်လည်းပဲအရှင်မတို့ကိုယ်တိုင်ပဲအဲ့ဒီမှာရာခင်းထဲမှာနှုတ်ပြီးတော့အလူခံကြပါလို့ပြောရောအဲလိုရှင်မတို့ကိုယ်ပိုင်နှုတ်ပြီးတော့အလူခံသွားကြပါဘုရားဆိုတော့အဲ့ဒီမှာထုံလနန္ဒာနဲ့ပန်လာတဲ့အဲ့ဒီမှာဘေကုဏီမများရောရာခင်းနဲ့ဆင်းဆင်းပြီးတော့ဟိုကပင့်ပိထားတာကကျက်သွန်ပြူနှလုံး စသည်သုံးလုံးစသည်အလိုရှိခဲ့တော်တဲ့နှလုံးသုံးလုံးကိုသာလှူဒန်းတာအလိုရှိတဲ့အချိန်မှာအလိုရှိတဲ့ကံမှာနှလုံးသုံးလုံးအလူခံလို့ရှိရင်လာပြီးတော့အလူခံပါဘုရားလို့လျှောက်ထားတာဆိုတော့အခုအဲ့ဒီမှာထုံလန့်နန္ဒာနဲ့တကွနောက်ပါဘေကုဏီမများကနေပြီးတော့အလူရမက်ကိုမတတ်နိုင်တော့တဲ့အတွက်ကြောင့်မို့ပန်လာတဲ့ကိုယုံနဲ့တခါတထုပ်ကြီးတယောက်တထုပ်စီတစ်ပါးတထုပ်စီလောက်တခါနဲ့ကျက်သွံမျိုးဦးနှုတ်ပြီးတော့တခါထမ်းယူသွားကြပွေ့ယူသွားကြတယ်အဲ့ဒီမှာ လက်ဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကနေယာကင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကနေကြည်သမ်းပါဦးတဲ့ရသော်ဘုရားရှင်ရဲ့တမိတော်တွေဖြစ်ပြီးတော့ဒီလိုတက်တော်လူတွေကိုမြောင်းများစွာနေရခြင်းလောဘတကြီးအနေအချင်းနှုတ်ပြီးတော့ယူသွားကြတယ်လို့ပြစ်တင်တဲ့ပြစ်တင်ရတယ်ပြောဆိုကြရင်အဲ့လိုပြစ်တင်ပြောဆိုတဲ့စကားသံကိုအလုံးနေပြီးတော့နေတဲ့ယဟန်တော်ကြီးရသမြလေးနဲ့ရောင်းရည်တင်းနေပြီးတော့နေကြတဲ့ယဟန်တော်ကြီးကြားရတဲ့အခါကဏ္ဍကြတော့အဲ့ဒီမှာ ဒီကြမ်းရတဲ့အတိုင်းမြတ်စွာဘုရားသခင်ကိုတော်မြတ်ကြီးကိုလျှောက်ထားကြ၏ထုံလနန္ဒဘေကုဏီမနဲ့တကွနောက်မှဘေကုဏီမများဟာတရားတရားရှိကြတဲ့ပုဂ္ဂိုလ်များရဲ့တရားတရားကိုဖြစ်စည်းတဲ့အကြောင်းအရာတွေကိုဘုရားရှင်ကိုတော်မြတ်ကြီးကိုလျှောက်ထားတယ်အဲလိုဘုရားရှင်ကိုတော်မြတ်ကြီးကိုလျှောက်ထားတဲ့ကကနာကြတော့ဘုရားရှင်ကိုတော်မြတ်ကြီးဟာအဲဒီထုံလနန္ဒနဲ့တကွအလုံးတော်ပေါင်းပါရီဟာယခုမှယခုလို့ယခုဒီဘဝမှမှ အလိုကြီးခဲ့တာမဟုတ်ဘူးတဲ့ ဟိုးနောင်ဘဝတစ်ခုတုန်းကလည်းပဲအဲ့ဒီလိုအလိုကြီးခဲ့တဲ့ဘဝမျိုးကိုရရှိခဲ့တယ်မယောင်ရဲနိုင်တဲ့အတွက်ကြောင့်မို့သူတို့မှာရတဲ့ရတဲ့တဲ့ဟာတွေကိုဆုပ်ယုပ်သွားခဲ့တယ်ဒီအကြောင်းကိုဘုရားရှင်ကိုရောမြတ်ကြီးကမေ့ရှိတော်မူတဲ့အခါကဏ္ဍကြတော်ယဟန်ယဟန်တော်မထေရများကနေပြီးတော့အတိတ်ဆောင်ပြီးတော့ဟောကြားတော်မူပါဗျာလို့ပြောတာဒီလိုကြောက်တဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကလုံနေပြီးတော့ခါပါရဏတိဒီမှာ ယမနာမင်းကြီးဌိနာအုပ်ချုပ်မင်းလုံပြီးတော့နေစဉ်ချိန်ကကာလငါဘုရားအလောင်းတော်ဟာအဲ့ဒီမှာပုံနာမျိုးမှာသွားပြီးတော့ဖြစ်တယ်အရွယ်ရောက်လာတဲ့အခါကာလကြတော့အမျိုးတူးဇတ်တူးဖြစ်တဲ့ပုံလေးမှတအုပ်နဲ့သုလျရပလက်ထထိန်ကြပြီးတော့မိဘများကပေးကြတယ်အဲလိုသုလန်တဲ့လူသုလျရပလက်ထထိန်ကြပေးလို့ဒေနောယတာကြပြီးတော့နေစဉ်မှာနေစဉ်ခါကာလမှာ အဲ့ဒီမှာသမီးသုံးဦးအနေအချင်းထွန်ကားပြီးတော့လာခဲ့အေးတဲ့သမီးသုံးဦးရဲ့အမည်ကနန္ဒာတဲ့နန္ဒာဝရီတဲ့လုံဒရီနန္ဒာဆိုတဲ့အဲ့ဒီသမီးသုံးယောက်ထွန်ကားပြီးတော့လာခဲ့တယ်အဲ့လိုသမီးသုံးယောက်ထွန်ကားပြီးတော့လာပြီးတော့ဒီလိုစဉ်တိုင်းနေပြီးတော့အဲ့ဒီအလောင်းတော်ပုံနာကွယ်လွန်ပြီးတော့သွားတယ်ဒီလိုကွယ်လွန်သွားပြီးတဲ့အခါကလည်းကြတော့ဒီအလောင်းတော်ဟာဘယ်မှာသွားဖြစ်တယ်လဲဆိုတော့တကယ်ရွှေဟင်းသာကြီးသွားပြီးတော့ဖြစ်တယ် ရှင်ရင်းသာကြီးသွားပြီးတော့ဖြစ်တဲ့အခါကဏ္ဍကြတော့မိမိရဲ့ဘဝပြန်ပြီးတော့စဉ်းစားရှင်ရင်းသာကြီးကလည်းပဲတခါလေတခက်ကိုရွှေပဂရိရွှေသားအနေအားဖြင့်အကျွင်အားဖြင့်လည်းပဲအင်မတန်မှကြီးမားတယ်လတ်လပပပုံပုံပြိုးပြိုးအနေထွားထွားကြံကြံအနေအားဖြင့်မိမိရဲ့ခန္ဓာကိုယ်ကြီးကိုမြင်ရတဲ့အခါကဏ္ဍကြတော့မိမိဘယ်ဘဝကများကွယ်လွန်ပြီးတော့ဒီလိုရှင်ရင်သာဘဝကိုလာပြီးတော့ရောက်ရတယ်လို့ပြန်ပြီးတော့ဆင်ခြင်ကြည့်တယ် ဒီလိုဆင်ញင်ကြည့်တဲ့အခါကဏ္ဍကြတော့မိမိရဲ့လူဘဝကဒီရွှင်ဟင်းသာဘဝကိုရပြီးတော့လာတဲ့အကြောင်းကိုသိရဒီလိုသိရတဲ့အခါကဏ္ဍကြတော့ဆက်လက်ပြီးတော့ဆင်ញင်တဲ့အခါကဏ္ဍကြတော့မိမိရဲ့ဇနီးပုံနေမှနေတဲ့ကွာအလိုသမီး၃ယောက်ရှိနေတာကိုသိလာရတယ်အဲတော့ဘဝဟောင်းကဇနီးနဲ့သမီး၃ယောက်ဟာသူတို့ဘာရဲ့အိမ်မှာခါစားလုပ်ပြီးတော့ဆင်းရဲညွန်ညင်းစွာအသက်မွေးပြီးနေရတာကိုမြင်တော့မြင်မြင်နေအဲလိုမြင်လာတဲ့အခါကဏ္ဍကြတော့ဩဇနီးနဲ့ သမီးများဒုက္ခရောက်ပြီးတော့နေကြတယ်ဒီတော့ငါမှလည်းပဲဒီမှာရွှေတောင်းပြီးရှိနေတယ်ဒီတော့ဒီသမီးနဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုတယောက်တယောက်လည်းရင်တထောင်ကြစီပေးရလည်းရင်သူတို့ချမ်းချမ်းသာသာလူဘဝမှာနေထိုင်ပြီးတော့သွားနိုင်ကြလိမ့်မယ်အဲဒီတော့ငါကြည်ရှုစောင့်ရှောက်ပေးဦးမှာဖြစ်မယ်ဆိုပြီးတော့အဲဒီဇနီးနဲ့သမီးရှိတဲ့အိမ်ကိုပြန်တမ်းပြီးတော့သွားတယ်အိမ်ရဲ့တောက်မှာနန်းနေတဲ့ခါကာလကြတော့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ရောသမီးဖြစ်တဲ့ပုဂ္ဂိုလ်ရော မြင်ရမြင်တဲ့အခါကာလကြတော့အင်မတန်မှထူးထူးခြားခြားလှလည်လှပတဲ့ဆွေဟင်းသားကြီးမြင်ရတဲ့အခါကာလကြတော့အလုံးကမေးကြတာပေါ့လေအတင်ဆွေဟင်းသားမင်းကြီးဘယ်ကလာခဲ့တာလဲလို့မေးမေးတဲ့အခါကာလကြတော့အဲ့ဒီဟင်းသားမင်းကြီးကငါဟိမဟိမွန်တတော်ကလာခဲ့တဲ့အကြောင်းကိုပြောတယ်ဒီလိုပြောပြီးတဲ့အခါကာလကြတော့အဲ့ဒီမှာငါဟာသင်တို့ရဲ့မိဘဖြစ်တယ်သင်တို့ရဲ့ဘခင်ဖြစ်တယ်အဲ့ဒီသင်တို့ရဲ့ဘခင်ဘဝကနေအခုလိုဆွေဟင်းသားမင်းကြီးဘဝကိုလာပြီးတော့ဖြစ်ရတဲ့အကြောင်းတွေကိုပြန်ပြီးတော့ပြောပြတယ် အဲ့လိုပြန်ပြောပြပြီးတော့သင်တို့ဆင်းရဲဒုက္ခရောက်နေကြတဲ့အတွက်ကြောင့်မို့သင်တို့ကငါကြည်ရှုစောင့်ရှောက်ဖို့ရလာခဲ့၏ဒါကြောင့်သင်တို့ကငါရဲ့ရွှေတောင်တတောင်ကြပြီငါပေးထားခဲ့မယ်ဆိုပြီးတော့အဲ့ဒီမှာဒါလေးရောင်းချတူခွဲပြီးတော့စားတောင်ရစ်ကြဆိုပြီးတော့ရွှေရင်သာကြီးပြန်သွားနောက်အကြောင်းညွှန်တဲ့ခါလည်းဒီလိုပဲလာလာပြီးတော့အဲ့ဒီလိုတတောင်စီတတောင်စီပေးပြီးတော့သွားတယ်အဲ့လိုတတောင်စီတတောင်စီပေးပြီးတော့သွားတာကိုဒီတတောင်စီရနေတာကိုပဲဇနီးဖြစ်တဲ့ပုဂ္ဂိုလ်ကအာမရနိုင်ဘူးမယောင်ရဲနိုင်ဘူး မယောင်ရဲနိုင်တဲ့အခါကလည်းကြတော့တနေ့မှသမီး၃ယောက်ကိုခေါ်ပြီးတော့တင်တို့ရဲ့အဖေအဖေဖြစ်တဲ့ပုဂ္ဂိုလ်ဟာအဟိတရိစ္ဆာန်ပဲတရိစ္ဆာန်တို့ရဲ့စိတ်ဟာမတည်ငြိမ်ဘူးပေါ့ဒီနေ့တစ်ချိန်သူလားမပေးလို့ရှိရင်ငါတို့ဆင်းရဲဒုက္ခရောက်လိမ့်မယ်ပြီးတော့သူ့ကိုငါတို့ဖမ်းပြီးတော့သူ့ရဲ့အတောင်လေးကိုတခါတည်းနှုတ်ယူထားမယ်ဆိုပါရင်ငါတို့မှာချမ်းချမ်းသာသာကြီးပွားချမ်းသာစွာနေနိုင်လိမ့်မယ်ဒီတိုင်ပင်တဲ့အခါကလည်းကြတော့သမီးများကတော့ပြန်အဖေဆိုတဲ့တန်ဟုတ်စဉ်နဲ့ဒီလိုမလုပ်ပါနဲ့အဖေအမေ ဒီဖြစ်တဲ့ရွှေရင်သားမင်းကြီးဒုက္ခရောက်နေပါလိမ့်မယ်ဆင်းရဲပါလိမ့်မယ်ပြောကြတယ်ဘလို့မှတားလို့မရဘူးအဲလိုနဲ့တားမရတဲ့ကတဏီသောခကလာအဲဒီရွှေရင်သားမင်းကြီးလာတဲ့အခါကျတော့ခါတိုင်းတော့ဖြင့်သမီးတွေစီကိုတထောင်စီတထောင်စီပေးပြီးတော့မှသူ့ရဲ့ဇနီးကိုပေးတယ်ဒီအနေနဲ့သမီးရဲ့စီမြန်သွားလိုက်လို့ရှိရင်သူ့ရဲ့အကြံစီပြတ်မှာဆိုတဲ့အတွက်ကြောင့်မို့ရွှေရင်သားမင်းကြီးလာတဲ့အခါကလာကြတော့ရွှေရင်သားမင်းကြီးကျွန်ုပ်စီကိုအရင်လာပါဆိုတော့အဲဒီမှာယုံကြည်စွာဖြင့်ရွှေရင်သားကြီးကလာပြီးသူ့ကိုတထောင်ပေးတယ်အဲဒီမှာတခါတည်းဖမ်းပြီးတော့ အတောင်လေးကိုတခါလဲဆွဲနှုတ်တော့တာပဲအဲလိုဆွဲနှုတ်တဲ့ကာကလကြတော့ရှင်ဟင်းသာကြီးရဲ့အလိုဆန္ဒမပါဘဲနဲ့သူကအလိုရမဲ့ကြီးစွာဖြင့်အဲ့ဒီရလိုဘူးနဲ့တခါလဲအဲ့ဒီရှင်ဟင်းသာရဲ့ရွှေတောင်လေးကိုနှုတ်လိုက်တဲ့အခါကျတော့နှုတ်လိုက်တိုင်းနှုတ်လိုက်တိုင်းဟာအလုံးသူ့လက်ထဲရောက်လာသည်များတွေဟာဗျမ်းအတောင်ကဲ့သို့တခါလဲအဖြူရောင်နေကြီးတွေဖြစ်နေတယ်ဘယ်လိုမှရွှေတွေမဟုတ်တော့အဲ့ဒါနဲ့ကျွင်းရင်လာကြီးလေးပဲအမွေအတောင်းလေးမရှိတော့တဲ့အတွက်ကြောင့်မပြန်နိုင်မပြန်နိုင်တော့အိုးထဲမှာထည့်ထားနောက်အတောင်းလေးပေါက် ပေါက်လာတဲ့အတောင်လေးကလည်းပဲဗျိုင်းတောင်ကဲ့သို့တခါလဲအဖြူရောင်လေးကြီးတော့ဖြစ်နေတယ်။ဒါဘာကြောင့်လဲဆိုရင်အဲ့ဒီဇနီးဖြစ်တဲ့ပုဂ္ဂိုလ်ဟာအလိုရမဲကြီးလို့မိမိမှာရနေတာလေးနဲ့ရောင်ရဲတင်းတိမ်မှုမရှိတဲ့အတွက်ကြောင့်မို့အလိုရမဲကြီးတဲ့အတွက်ကြောင့်ရွှေတောင်တွေကရွှေတောင်ရွှေတောင်တွေကိုရမှုက နေပြီးတော့မဆုံးရှုံးရပေဘူးလားဗျာ။ဟင်းမိမိတို့ရွှေတောင်တွေရမှုက နေပြီးတော့ဆုပ်ယူသွားခဲ့တယ်ဆုံးရှုံးပြီးတော့သွားခဲ့တယ်။ အဲတော့ယဟန်တော်များကိုဘုရားရှင်ကိုတော်မြတ်ကြီးကယဟန်တို့တဲ့ဒီတုံးလနန္ဒဟာယခုမှအလိုကြီးသည်မဟုတ်အဲဒီလိုရှေးဘွားကလည်းပဲအလိုကြီးပြီးတော့မယောင်ရဲနိုင်ခဲ့ဘူးတဲ့ဒီလိုမယောင်ရဲနိုင်တဲ့အတွက်ကြောင့်မို့သူမှအဲ့ဒီမှာရွှေတောင်တို့မှဆုပ်ယုပ်ပစ္စည်းခဲ့ရတယ်ဆုပ်ယုပ်ခဲ့ဘူးတဲ့ယခုလည်းပဲကျက်သွန်ပြူစားကွင်းကနေပြီးတော့ဆုပ်ယုပ်ကြရပြီတော့မေလို့ဘုရားရှင်ကိုတော်မြတ်ကြီးမိန့်တော်မူပြီးတဲ့အခါကလည်းကြတော့အကျဉ်းယဟန်မိမသည်ကျက်သွန်ပြူကိုစား၏ ဒုယဟမတိပါစိတ်အပသင့်စေလို့ဘုရားရှင်ကိုရောင်မြတ်ကြီးတခါတိခါဘုပြည့်ညတ်တော်မူတယ်တတန္တနာတော်မှာရှိတော်မူကြတဲ့ယဟန်မိမာများဟာကြက်သွန်ပြူမစားရတော့ဘုရားရှင်ကိုရောင်မြတ်ကြီးမိထုတ်လိုက်တဲ့တိခါဘုပြည့်ညတ်တော်မူခြင်းအရာအဲ့ဒီရသမြတော့တိခါဘုပြည့်ညတ်တော်မူခြင်းအရာအာလုံးသာသနာမှာရှိကြတဲ့ဘေကုဏီမတွေထုံလနန္ဒာရဲ့အတွက်ကြောင့်မို့အဲ့ဒီမှာကြက်သွန်ပြူစားမှုကနေဆိုယူသွားကြရတယ် ဒါဘာကြောင့်လဲဆိုရင်ရသမျှနဲ့ရောင်ရဲနိုင်လို့လားမရောင်ရဲနိုင်လို့လားဒီမရောင်ရဲနိုင်လို့ဘုန်းကြီးတို့ကျက်သွန်ပြုစားရမှုဘဝကနေပြီးတော့ဆုပ်ယုပ်ပြီးတော့သွားကြရတာဒါကြောင့်မရောင်ရဲလို့ရှိရင်အလိုကြီးတဲ့ပုဂ္ဂိုလ်များဆိုရင်လေဘုန်းကြီးတို့သာသမီများကိုပဲကြည့်ပေါ့သားရည်ရှိတဲ့ပုဂ္ဂိုလ်သမီးရှိတဲ့ပုဂ္ဂိုလ်တွေကြည့်အဲသာသမီများထဲမှာတယောက်ယောက်ကသိပြီးအလိုကြီးလွန်အားကြီးရင်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတောင်ကြာတော့ဘာဖြစ်လာလဲမုန်းလာဟဲ့ ဒိဋ္ဌိသာသမီနဲ့မတူသူကတခါနဲ့အလိုကြီးနေတာပဲဘာရသမျှကိုဘာမှလောဘမတတ်နိုင်အဲ့လိုလိုကြီးလာပြီဆိုရင်မိခင်ကတော့မုန်းနိုင်တယ်ဆိုတာကိုဘုရားရှင်ကိုတော်မြတ်ကြီးထုံလန့်နန္ဒာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တယ်အလိုကြီးတဲ့ပုဂ္ဂိုလ်များဟာရသမျှပစ္စည်းဥစ္စာဖြင့်မယောင်ရဲနိုင်တဲ့ပုဂ္ဂိုလ်များဟာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကပဲမိမိကိုတခါနဲ့မချစ်ခင်တော့ဘဲနဲ့အမုန်းဝင်ပြီးတော့သွားတတ်တယ် နောက်ပြီးတော့မကြည်ညိုသေးတဲ့ပုဂ္ဂိုလ်များကလည်းပဲမကြည်ညိုတော့ဘူးတဲ့အလိုကြီးတဲ့ပုဂ္ဂိုလ်များကိုမကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေကရောကြည်ညိုပါမလားနောက်ပြီးကြည်ညိုပြီးတော့သူများကလည်းပဲပိုး၍ကြည်ညိုခြင်းများရောဖြစ်နိုင်ပါမလားဗျာမဖြစ်နိုင်တော့ဘူးအဲ့ဒါဆုတ်ယုတ်သွားတာပဲဒီကိုဘုန်းကြီးတို့ဒီမှာယဟန်တော်များဖြစ်ဖြစ်စီအလိုကြီးတဲ့ယဟန်တော်များဆိုရင်မကြည်ညိုသေးတဲ့ပုဂ္ဂိုလ်ကလည်းမကြည်ညိုဘူးဟာကြည်ညိုပြီးသားပုဂ္ဂိုလ်ကလည်းဟင်းအဲ့ဒီပုဂ္ဂိုလ်အဲ့ဒီဆရာတော်အဲ့ဒီဘုန်းကြီးလာရင်မလွယ်ဘူးအတောင်ရန်သိထူတာဟော အလိုကြီးပြီဆိုရင်သွားပြီကိုလာရင်ဆိုရင်ကတော့ပြည့်ပြီလားမှတ်တော့အဲ့ဒါအလူခံပြီဆိုရင်ဘယ်သူကမှမကြိုက်ဘူးတောင်းပန်များရင်ဘုန်းကြီးတို့ချစ်သလားမုန်းသလားမုန်းတာပဲတောင်းလို့မရပြန်တော့လေမုန်းတာပဲအဲ့ဒါကြောင့်မို့အဲ့ဒါအလိုကြီးတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်သူကမှမလိုလားဘူးဒါကြောင့်မကြည်ညိုတဲ့ပုဂ္ဂိုလ်ကလည်းပဲမကြည်ညိုကြည်ညိုပြီးသားပုဂ္ဂိုလ်တွေကလည်းပဲမကြည်ညိုပြတ်တယ်ဟော မယောင်ရဲနိုင်တဲ့ပုဂ္ဂိုလ်များဖြစ်ဖြစ်လာပြီဆိုရင်ပစ္စည်းဥစ္စာများလက်လက်ပါဟာလည်းပဲဒီတိုင်းပဲမဖြစ်ပေါ်သေးတဲ့ပစ္စည်းဥစ္စာတွေလည်းပဲမဖြစ်ပေါ်တော့ဘူးဖြစ်ပေါ်လာပြီးတဲ့ပစ္စည်းဥစ္စာတွေလည်းပဲမတည်တတ်တော့ဘူးဆုံးယုတ်ပြီးတော့သွားတယ်ဒါကြောင့်မယောင်ရဲလျင်မိခင်ပင်မခင်မုံတတ်သည်မကြည်ညိုခြင်းမကြည်ညိုခြင်းလက်နေခြင်းလက်ငင်းဖြစ်တတ်သည်တဲ့ဟောအကြည်ညိုလေပြစ်တတ်တယ်လက်လက်ပါရောပါဖြစ်သွားတယ်နေသွားတာတည်းကဲဆိုကြည့်လိုက်မယောင်ရဲလျင် မိခင်ပင်မခင်မုံတတ်သည်မယောင်ရဲလျင်မိခင်ပင်မခင်မုံတတ်သည်မကြည်ညိုခြင်းလန်နေခြင်းလက်ငင်းဖြစ်တတ်သည်မကြည်ညိုခြင်းလန်နေခြင်း လက်ငင်းဖြစ်တတ်သည်မယောင်ရဲနိုင်တဲ့ပုဂ္ဂိုလ်များကိုမိခင်ကတောင်းမှမချစ်ခင်တော့ဘူးလေဟဲ့တရားဓမ္မများကလည်းပဲဘုန်းကြီးတို့ဒီမှာယဟန်တော်များဖြစ်စေသီလရှင်ဆရာလေးများပဲဖြစ်စေသူတို့လှူတာတန်းတာလေးနဲ့မယောင်ရဲတော့ဘူးဆိုရင်မယောင်ရဲတတ်တဲ့ပုဂ္ဂိုလ်ဟောဒါလေးကတော့ဘယ်လိုသုံးလို့လို့ဟိုဟာလေးပဲလှူဆောင်အောင်ဒီဟာလေးလည်းလှူပါအောင်နဲ့ဒါလေးနဲ့မယောင်ရဲဘူးသူလှူတာလေးနဲ့မယောင်ရဲနိုင်ပဲနဲ့ဟိုဟာလက်ညှိုးတို့အလူခံဒီဟာလက်ညှိုးတို့အလူခံဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်အကြည်ညိုတွေမပြတ်ပေဘူးလား ချက်ချင်းပဲလက်လာပါရောမနေပြီဘူးလားနောက်တစ်ချိန်အဲ့ဒီပုဂ္ဂိုလ်များလာတာမြင်ရင်ထွက်ပြီးတွေ့မှလားပုံနေမှလားပုံနေမှတကားဘောက်ကိုပွင့်ပေးမှမဟုတ်ဘူးနော်ခွန်ကြီးတို့ဒီမှာရန်ကုန်မြို့စရာကနေလို့မဟုတ်ဘူးနော်တကားဘောက်မှာတခါနဲ့အပေါက်လေးနဲ့မှန်လေးနဲ့တတ်ထားတာရှိတယ်တောက်တောက်တောက်တောက်ဆိုရင်အမှပွင့်ပေးလိမ့်မယ်မထင်နဲ့မှန်ပေါက်ကမျက်လုံးလေးပေါ်လာပြီးတော့အလူကံပုဂ္ဂိုလ်ဆိုရင်တကားနဲ့နောက်ဆုတ်သွားမှာ အဲဒါကြောင့်မို့အဲ့ဒါသိပြီးအလူကံပုဂ္ဂိုလ်တောင်းတဲ့ပုဂ္ဂိုလ်များဆိုရင်ဘယ်သူမှမကြည်ညိုဘူးဘုန်းကြီးတို့ယောဂီများဒါကြောင့်အလိုနဲ့ပြီးရသမျှနဲ့ရောင်ရဲတင်းတင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဖြင့်မကြည်ညိုသေးတဲ့ပုဂ္ဂိုလ်ကလည်းပဲကြည်ညိုပြီးတော့လာတယ်ဟောကြည်ညိုပြီးတာပုဂ္ဂိုလ်ကြီးကြတော့လည်းပဲတိုးလို့တိုးလို့မကြည်ညိုပြီဘူးလားဗျာရသမျှနဲ့ရောင်ရဲတင်းတင်းနေတဲ့ပုဂ္ဂိုလ်ဆိုရင်ဟိုးကြည်ညိုလိုက်ကြတာလူတာလေးကိုလည်းပဲတက္ကတက္ကတက္ကတက္ကအမျိုးမျိုးလူနေကြတာပဲ ဟောရသမျှပစ္စည်းချင်းရောင်ရဲတင်းနေတတ်တဲ့ပုဂ္ဂိုလ်မှလည်းပဲမဖြစ်ပေါ်သေးတဲ့ပစ္စည်းလတ်လာပါတွေဖြစ်ပေါ်လာတတ်တယ်ဖြစ်ပေါ်ပြီးတော့ပစ္စည်းလတ်လာပါတွေကလည်းပဲခိုင်မြဲတည်တံ့ပြီးတော့လာလိမ့်မယ်တဲ့ဒါကြောင့်တိုးတက်ကြီးပွားလာတတ်ဒါကြောင့်ရောင်ရဲသူကကြီးညိုပွားလက္ခရှေစွာတီဆိုပြီးတော့ဆောင်းပုဂ္ဂလိကေတာလေးဆိုလိုက်ရောင်ရဲသူကကြီးညိုပွားလက္ခရှေစွာတီ ရောင်ရဲသူကကြီးညိုပွားလက်ကားရှိစွာတည်ဒီရောင်ရဲသူမှာတော့ဖြင့်ကြီးညိုတဲ့ပုဂ္ဂိုလ်တွေတိုးလို့ကြီးညိုတယ်ကြီးညိုတဲ့အတွက်ကြောင့်မို့လက်လက်ပါးတွေလည်းပေါ်များပြီးအဲ့ဒီလက်လက်ပါးတွေဟာကြားရှိစွာတည်တတ်ပြီးတော့သွားတယ်တဲ့ဒါကြောင့်ရောင်ရဲတဲ့ပုဂ္ဂိုလ်ဟာချမ်းသာတာပဲမရောင်ရဲတဲ့ပုဂ္ဂိုလ်ပါဖြစ်လေဗျာဆင်းရဲတယ်အခုတရားအားထုတ်တဲ့နေရာမှာလည်းဒီတိုင်းပဲ ရသမျှနဲ့မယောင်ရဲနိုင်တဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီပစ္စည်းလက်လက်ပတ်နောက်လိုက်ပြီးတော့ပဲမယောင်မရဲဖြစ်နေတော့တရားမှရနိုင်ရလားဗျာမရနိုင်ဟောရောင်ရဲတင်းနေနိုင်တဲ့ပုဂ္ဂိုလ်စားစရာချင်းလည်းရောင်ရဲတယ်ဝတ်စရာချင်းလည်းရောင်ရဲတယ်နေစရာလည်းရောင်ရဲတယ်ဆေးဆိုရင်လည်းပဲရှိတာလေးနဲ့ရောင်ရဲတယ်ရောင်ရဲတင်းနေနိုင်တဲ့ပုဂ္ဂိုလ်ကဘာမှအပူပင်အကြောင်းကြမရှိတော့သူ့ရဲ့စိတ်ထဲမှာမအေးချမ်းမိဘူးလားအဲ့လိုစိတ်တွေအေးချမ်းနေတဲ့ပုဂ္ဂိုလ်မှာတမာရီထူထောင်တဲ့အခါကျတော့စိတ်တည်ကြည်မှုတမာရီနှင်းနေရမလားမြန်မြန်ရမလား အဲ့လိုတမာတိမြန်မြန်ရလာပြီဆိုရင်ရုပ်သဘောနာမ်သဘောဖြစ်ပြသဘောသိတဲ့ဝိပဿနာဉာဏ်တွေရောမြန်မြန်ကြီးမဖြစ်နိုင်ပေဘူးလားဒီဉာဏ်တွေဆင်းဆင်းရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်ဆက်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလားဗျာဒါကြောင့်တရားဆိုတဲ့လောကုတ္တရာတရားမေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဟာမယောင်ရဲမတင်းတိမ်တွေအတွက်မရနိုင်ဘူးလေရောင်ရဲတင်းတိမ်နိုင်တဲ့ပုဂ္ဂိုလ်အတွက်သာရနိုင်တယ်လို့ဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့တယ်တန်တုဋ္ဌသာယဓမ္မောနာယဓမ္မောအတန်တုဋ္ဌသာတဲ့ အယံဓမ္မောဤလောကုတ္တရာတရားသည်အယံဓမ္မောမဲ့ဖို့နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားသည်တန်တုထတာယတမြတ်သောယတမြတ်သောပစ္စည်းလေးပါးဖြင့်ရောင်ရည်တင်းတိမ်နိုင်သောပုဂ္ဂိုလ်အားဓမ္မောရတိုက်သောတရားတို့ပါပေတကားယံအကျင်လောကုတ္တရာတရားသည်အတန်တုထတာယတမြတ်သောပစ္စည်းလေးပါးဖြင့်မယောင်ရည်မတင်းတိမ်နိုင်သောပုဂ္ဂိုလ်အား နာဓမ္မောရတိတ်တော်တရားမဟုတ်ပါဘီတကားတရားဤမင်းချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားဟာမယောင်ရဲမတင်းတိမ်နိုင်တဲ့ပုဂ္ဂိုလ်ပစ္စည်းလေးပါးဖြင့်မယောင်ရဲတဲ့ပုဂ္ဂိုလ်ကြီးရတိတ်တဲ့တရားမဟုတ်ဘူးတဲ့ဒီမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတာဒီပစ္စည်းလေးပါးဖြင့်ရသမျှလေးနဲ့ရောင်ရဲတင်းနေပြီးတော့နေတဲ့ပုဂ္ဂိုလ်တွေသာရထိုက်တဲ့တရားတဲ့ဒါကြောင့်မဖို့တရားရညာဖို့ရာသူငါအများကြိုးစားကြရှာတဲ့ မယောင်ရေကမရနိုင်ပါရောင်ရေမှာရကြလွယ်ကူစွာလို့ဒီမှာဆောင်းပုဒ်ကလေးဒါလေးကိုတစ်ခေါက်ချပေးမယ်မေဖို့တရားရညာဖို့ရာလူငါအများကြိုးစားကြရှာမယောင်ရေကမရနိုင်ပါ ကြောင်းရည်မှာရကြလွယ်ကူစွာဟောမိမိတို့မယောင်ရဲဘူးသွမ်းတင်ကကြောင်းစီပစ္စည်းလေးပါမယောင်ရဲပဲနဲ့အဲ့ဒီပုဂ္ဂိုလ်ဟာမယောင်ရဲဘူးဆိုတဲ့ကူကကြောင်းကြမှုတွေပူပန်မှုတွေမရှိဘူးလားအဲ့ဒီတွေကတရားရနိုင်ပါမလားရသမျှလေးနဲ့ရောင်ရဲနေတဲ့ပုဂ္ဂိုလ်ပူပင်မှုတွေရှိသေးရဲ့လားကြောင်းကြမှုတွေရှိသေးရဲ့လားအဲ့ဒီပုဂ္ဂိုလ်မှတရားရနိုင်တယ်တဲ့ဒါကြောင့်မို့ရောင်ရဲလွယ်ခြင်းဟာ ုန်းကြီးတို့ယောဂီများတရားရနိုင်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်မိကိုတိုက်တဲ့တရားလားမမိကိုတိုက်တဲ့တရားလားကဲဒီဆောင်ပုတ်လေးဆိုပြီးဒီကနေ့တရားသိမ့်လိုက်ကြစို့ပစ္စည်းလေးပြာရောင်ရည်တာမှတ်ပါမိခိုရာပစ္စည်းလေးပြာရောင်ရည်တာ မှတ်ပါမိကိုရာသူပါယံပိဓမ္မောနာထကရဏောဘေကဝေယံတော်များဥจิตတို့အယံပိဓမ္မော ဤကဲ့သို့သွားတင်ငါကြောင့်စင်ပစ္စည်းလေးပါးကိုရသည်မြနှင့် ရောင်ရဲကျင့်နှလွယ်ခြင်းသဘောတရားသည်နာထကရဏောမိကိုရာကိုပြုတတ်သောတရားတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း